36ခုရင်းညွတ်လာွယ်နေဖြစ်ရင်းညွတ်လာွယ်နေဆိုတော့ဥဒ္ဒဇာတတရားဟောပါပဲဥဒ္ဒဇာတနဲ့ကောင်းပြီးဆောင်းဆိုးနေတာလည်းအကြောင်းတစ်ခုဘုန်းကြီးကလည်းစဉ်းစားကြတော့လည်း6ကနေပြီးတော့တရားဟောအဲဒီမျိုးချက်ဟောစရာရှိဟောစရာရှိအဲဒါကလာပြီးနေလည်းပြန်ရောက်မှာမဟုတ်ဘူး နေကောင်းလို့ရှိရင်ဖြင့်ဥပ္ပဒါလာရည်နဲ့ဒီကလာကွယ်နေတာလာရည်နဲ့ဟောရဖို့ပြောတာအဲဒါဒီကနေ့ဥပ္ပဒါဟောမယ်နဲ့ဘုန်းကြီးဒီနေ့ဟောပါတယ်ဘာဟောရမလဲဆိုတော့ဝေသာလီဒီနေ့ကဝေသာလီညီမဝါကတဲ့အခါသီဟစစ်သူကြီးအကြောင်းပြုပြီးသီဟသုတ်ဆလာကိုဟောတယ် အခုလည်းဝေသာရိယစတဲ့မှတ်သားစရာကောင်းတဲ့သုကသုလာသစ္စကသုမဟာသစ္စကသုလို့ပုံနှစ်ခုရှိပါတယ်အဲဒီနှစ်ခုရကနည်းနည်းသုလာသစ္စကသုကစပြီးတော့ဟောရမယ်ဒီသုပြီးကြမှာလည်းပြီးနေတယ်ဒီသုဟောတာကတော့ဝေသာရိဒီမှာဝါကတုံးဟောတာတော့မဟုတ်ပါဘူးအဲဒီသုထဲမှာဇာရဒမင်း အဇာရသမင်းကိုသင်ကြားထားတဲ့စကလုံးပါတယ်အဲတော့ဇာရသမင်းဖြစ်နေတဲ့အချိန်မှာဟောတဲ့တရားဇာရသမင်းဖြစ်တာကလည်းမြတ်စွာဘုရားပြိဋိမာသံဃာကြီးပြိဋိမာမသာမီ၈နှစ်လောက်ကမှမင်းဖြစ်တာဒါတော့ပြိဋိမာသံဃာကြီး၈နှစ်အတွင်းမှာဟောတဲ့တရားတွေကျင့်လာလို့ဟောသီဟသုတ်တာဝေသလိတိရာဖြစ်ပြီး ၅ပါးမြောက်၅ပါးမြောက်မှာဟောတာဒါကတော့ဗိနိဗ္ဗာန်သံဃာနည်းရှင်းနေတယ်ဆိုတော့45ပါးထဲမှာရှင်းတော့လိုက်ရအဲ30 39ဝါ38ဝါနဲ့အဲ38ဝါက38ဝါရင်လည်းဖြစ်မယ်အဒီနောက်ဝါရင်လည်းဖြစ်မှာလေအဒီနောက်ပြီးတော့နောက်ဝါနဲ့ဒူပါဒူခိုင်ခန့်ဥပမာပေးတယ် 38 39အဲဒီဝါတွေတဲကဖြစ်ပါလိမ့်မယ်ဒါပေမဲ့ဒီလောကဝိသာလိဒီမှာဟောတဲ့တဲ့မှာမှတ်သားရရတယ်ကောင်းဝိပဿနာနဲ့လည်းပတ်သက်တယ်အရင်ကလည်းဟောဘူးပါလေဒါပေမဲ့လည်းဘုရားဝါစဉ်ရနဲ့စပြီးတော့ဒီတုတ်ထပြီးတော့ဟောရခါရဘာမြတ်စွာဘုရားဝေသာလီတီ သတင်းသုံးတော်မူတဲ့ကုတကာရတာလာဆိုတဲ့ဝေဒလိပြည်မဟာဝုတော်ကုတကာရတာလာဆိုတဲ့ကျောင်းတော်မှာသတင်းသုံးအထွတ်တတ်တဲ့ကျောင်းဆိုကြတဲ့ကျောင်းပေါ့ကြတဲ့ကျောင်းတော်ကြီးမှာသတင်းသုံးပြီးတရားစစ်သူကြီးကျောင်းပြုပြီးဟောတော်မှာတရားတော်လည်းဒီမှာသတင်းသုံးတော့ဟောတာလေဝါကတော့ဝါကတိနေစဉ်ခါကလာဟောတာကတော့ဒီဥစ္စာကြီးကြွရင် ဟိတသနာနေကြိုက်ခေါ်တယ်ဒီကမှာအဲဒီခါမှာနိဂန္ဓရဲ့သားသစ္စကဆိုတဲ့ပုဂ္ဂိုလ်ကြီးကဝေဒာလီပြည်မှာမင်းသားတွေကိုပညာသင်ကြားပေးနေတယ်ဘာသာဘဝရကောတဲ့သူ့ဘုံကဘာသာဘဝရကောဘာသာဆိုစကားပဲ အဲဘောဝရကဆိုတာသူတို့ခြားခြားပြောဆိုတာတဲ့စကားပြောကောင်းတယ်လို့ဆိုမှမှာပဲအခြေကျစကားပြောကောင်းတယ်ခင်ဗျားတွေနဲ့တိုင်းဆိုင်ပြီးတော့ပြောလို့ရှိရင်အနိုင်ရအောင်ပြောရတယ်ဆိုတဲ့အဓိပ္ပာယ်ရှိအောင်အတ္တဘောဝရကမဏိတဝါတော့ပညာရှိဟုပြောဆိုလို့ရှိတယ်သူကိုယ်သူပညာရှိလို့ဝန်ခံပြောဆိုလို့ရှိတယ် ဉာဏ်ရှိလို့ဥက္ခံပြောဆိုလည်းရှိဉာဏ်ရှိလို့ဥက္ခံတဲ့ပုဂ္ဂိုလ်ဉာဏ်ရှိကြီးအနေနဲ့ဥက္ခံတဲ့ပုဂ္ဂိုလ်သာရုသမတော်ဘုဇနာတာမြတ်စွာဘုရားဘုဇနာတာမြတ်စွာဘုရားလူပေါင်းမှာသာရုသမတော်သူတော်ကောင်းသမုတ်အာ၏ဒီပြညာနာသူတော်ကောင်းတွေကတော့အချင်းအချင်းကြံကောင်းတဲ့သူတော်ကောင်းသူတော်အချင်းကြံကောင်းတော့ဟုတ်ပုံမပေါ်ဘူးသူကတော့မြတ်ခတ်တွေရင်ဟောတဲ့ခါကလား သူဟောတဲ့အတိုင်းတရားမှန်တယ်ဆိုတာပဲနေကြတာလာကြတာတော့သက္ကရာကပြောနေကြလာကြတာတွေကတော့ခုပါလားဝိရင်တွတ်တဲ့ပုဂ္ဂိုလ်တွေတွက်လို့ရနေတာပဲသိမထူးကြလားဟိုခေတ်တုန်းကတော့ဒီလိုဟာကတတ်တဲ့ပုဂ္ဂိုလ်နေတာနဲ့တူပါရဲ့တော့ဒါရမချီးကျူးတာခုပါလားနေကြလာကြတာတော့ဗေဒင်ဘက်ကလေ့လာထားတဲ့ပုဂ္ဂိုလ်တွေပြီးတာပဲဘယ်နည်းပဲရဲ့ဘယ်အချိန်မှာလာကြလိမ့်မယ် ဘယ်တော့မှစပြီးတော့ကြလိမ့်မယ်ဘယ်မှာလွတ်လိမ့်မယ်ဘယ်တော့ကြာလိမ့်မယ်ဆိုတာဒီလိုပြောလို့ရတာอืมအာဝဇ္ဇာတော့တော်တော်ကောင်းတာပဲဒါပါလောကကြီးမှာသဘာမြေကြီးနဲ့ဂျိုတွေနဲ့နက်ခတ်တွေနဲ့တည်နေပုံသွားနေပုံရွှေ့ရှားနေပုံအဲ့ဒါတွေကိုရှိကပညာရှိတွေကမှတ်သားပြီးတော့ တွက်ချက်ပြီးတော့သူကြည့်တော့ဘယ်ချိန်မှာဘယ်ယူကဘယ်နာရောက်ဘာဖြစ်လိမ့်မယ်ဆိုတာတွက်လို့ချက်လို့ရတယ်အဟောတယ်လည်းကောင်းတာပဲဆိုတော့ကအဟောတယ်ကောင်းဘယ်လိုပုဂ္ဂိုလ်စတင်နေလဲမှမသိဘူးဆိုတော့အဟောတယ်ကောင်းအဲဒီထဲမှာကဘာမြေကြီးအပြားကြီးလို့ယူဆတဲ့ပုဂ္ဂိုလ်ကတွေ့လဲမှန်တာကဘာမြေကြီးအလုံးကြီးဆိုပြီးတော့ဒါတော့တွေ့လဲမှန်တာอืมငနာနေ တော်တော်နိုင်တဲ့ပုဂ္ဂိုလ်တွေပဲအဲဒီနေကြလာကြစသည်ဗေဒနကအကြောင်းနဲ့စသည်ဟောပြောမှုမှာဟောပြောကောင်းလို့တဲ့သာဓုတမတော်သူတော်ကောင်းသမုတ်သည်တဲ့ပညာရှိသူတော်ကောင်းကြီးသူကတခါတစ်ပါးမှာဝေသာလီပြိဋ္ဌာန်မှာသူကကျုံးသွားတယ်ဘယ်လိုကျုံးသွားပြောဆိုသလဲဆိုလို့ရှိရင် သူကဝါသူဝါရနဲ့ဗုညဝါရကိုတိုက်လိုက်လို့ရှိရင်တဲ့မတုံလုံးဖဲနဲ့ခန္ဓာရည်ရှိတဲ့သမဏဗြမဏဒိုင်းစီယာဆိုတာမတွေ့ရသေးဘူးထိုဆိုသောပုဂ္ဂိုလ်မျိုးမတွေ့သေးဘူးအပိသမ္မာသမ္ဗုဒ္ဓအပိရဟန္တာသမ္မာသမ္ဗုဒ္ဓပฏิဇာနာမှာအဲ ဗမာသာဟုတ်တာခရာယဟန္တာရဲ့လို့ဝန်ခံပြီးတော့နေတဲ့ပုဂ္ဂိုလ်တောင်မှသူဝါဒနဲ့တိုက်လို့ရှိရင်မတုံ့လို့ပဲနဲ့နေနိုင်တဲ့ပုဂ္ဂိုလ်မတွေ့သေးဘူးသူကဝါဒတွေနဲ့တိုက်ခူးလာပါပြီတော့တိုက်ဘူးတော့သူပြောသူအပြောဆိုခံနိုင်တဲ့ပုဂ္ဂိုလ်တွေမရှိဘူးသူနဲ့ကြိုင်ပြောလို့ရှိရင်သူကရအနိုင်ရတယ်အဲဒီလိုဆိုတော့သူကဘယ်လိုပုဂ္ဂိုလ်စားတယ်ကလဲဆိုလို့ရှိရင် အချိန်ကနိဂန္ဓတယောက်ကယတနာ900အဲတမ်းမြပ်ပြီးတော့နေတဲ့ပုဂ္ဂိုလ်နဲ့လှည့်ပြီးတော့ဒီယတနာ900တွေနဲ့မင်းညာပြောဆိုနေနောက်နိဂန္ဓီနိဂန္ဓီဆိုတော့အမျိုးသမီးပေါ့လေနိဂန္ဓာကတော့အမျိုးသားအမျိုးသား မျိုးသားနိဂန္ဓမျိုးသမီးနိဂန္ဓနိဂန္ဓနိဂါတိလို့ခေါ်တယ်။မျိုးသမီးနိဂါတိတယောက်ကလည်းသူကလည်းကြောဒနာ900နဲ့ရရနေနေလှည့်ပြီးတော့သူကလည်းပဲမင်းမြန်ပြောဟောတယ်။ဝါရပြိုင်နေတာပဲအိန္ဒိယအိန္ဒိယကဒီလိုကတိကသာဝါရတွေလုပ်ပြီးတော့မေးလိုက်ဖြေးလိုက်ဖြေတင်လုပ်လိုက်ဒါတွေသိလို့တယ်။ဒါတွေက သိကြစဉ်းစားကြည့်အချိန်ကုန်တာပါဘာမှအကျိုးမရှိဘူး။ဒါနဲ့အိန္ဒိယဒီလိုကတိကတာတွေတော်တော်လေးရှိတယ်။အခုခေတ်အနောက်နိုင်ငံအနောက်တိုင်းပုဂ္ဂိုလ်တွေကဲခဲခဲတွေကြံစပြီးလောက်ထားတာတော့အကျိုးရှိတယ်သူကတော့သိပ်ပါနေတော့။သူကတော့အစသာရတာပဲ။ခဲခဲတွေသူစဉ်းစားကြံစည်ပြီးတော့အကျိုးရှိတဲ့ဥစ္စာတွေတီးတွင်းတယ်တကယ်လို့လို့လည်းဖြစ် ọmụ na na na na ma dị Onye ndị ụaonye sii iiiea ဓာတ်ဘက်ကရောစက်ဘက်ကရောတော်ပါလေသိချီချူးကြကောင်းတယ်လူစင်စစ်ကနေဒီကောင်းမင်ကြီးတော့လျှောက်သွားနေတာအလားတော်ဒါကြောင့်အောင်သွားတာအဝတ်ကျတော့ကောင်းတဲ့လူတွေလည်းအဲဒီအိန္ဒိယဒီလိုဝါရတွေလေ့လာလိုက်ကြတယ်ကြားကြီးရတယ်ဒီလိုပဲသူအခြေတင်ပြောနေတယ်အဲဒီလိုအခြေတင်ပြောနေရတဲ့မျိုးသားနိဂန္ဓာနဲ့မျိုးသမီးနိဂန္ဓာတွေနှစ်ယောက်ပါ ဝေသာလီမှာဆုံပြီးကြဝေသာလီကလိတ်ဆူမင်းတွေကလည်းပဲအဲပေါ်ပင်ပညာတွေပေါ့လေထူးထူးဆန်းဆန်းနေသူကသိသဘောကျတယ်။ဒါနဲ့အဲဒီနိဂန္ထနဲ့နိဂန္ဒီမြောက်ဆုံပေးကြတာ။ဆုံပေးကြတော့နိဂန္ထကမေးတာလည်းနိဂန္ဒီကဖြေနိုင်တယ်နိဂန္ဒီကမေးတာနိဂန္ဓကဖြေနိုင်တယ်ဘုံလုံးဖြေနိုင်တယ်။ဘယ်သူမှအနိုင်အရှုံးမရှိဘူး။ အဲဒီတော့ဝေသာလျက်မိတ်ဆွေမင်းတွေကဒီနိဂန္ဓနိဂါတိတွေတကယ်ပညာရှိတွေလည်းသူတိုက်ပြည်တယ်မြင်ကောင်းမှာပဲဆိုပြီးတော့ညာတို့ရတခြားမတော်ကြပါဘူးနော်ညာတို့မြောက်ဒီမှာပဲပညာရှင်လည်းပညာရည်လည်းရရှင်းတူနေတာပဲဒီထဲမှာအိမ်တော်ပြုနေကြပါတော့ဆိုပြီးတော့သူတို့ကလာကရိခါတွေပြေထောက်ပံ့ထားတယ် ဆရာကြီးပေါ့လေအခုကာလာကျောင်းဆရာတော်ညီမပေါ့ညီမတွေပါလေသင်ကြားပေးဖို့ဝိသတ္တပညာတွေကဏ္ဍတရားတွေလည်းပါမှာပါပဲကဏ္ဍတရားတွေကတော့သင်ကြားပါဒီနေ့ခါတွေလည်းပါမှာပါအဲဒီမှာမင်းသားတွေကိုပညာသင်ကြားပေးရင်အဲဒီမှာနိဂါသနဲ့နိဂါတို့အနာပြုနေတယ်သာသမီပွားသမီးလေးယောက်သားတယောက်သမီးလေးယောက်က အဲသမီးလေးယောက်ကဒီအဲတစ္ဆာစားရှိတဲ့သမီးလေးယောက်အဲဒီသမီးလေးယောက်ကလည်းပဲမိဘများထံကနေဝါရ900စီ900စီပြင်ပြီးတော့ထားတမ်းမြောက်နေပညာရှိတွေကမဟုတ်လားပညာရှိတွေကျင့်တာပါသူသိအားလေးအဲဒီသမီးလေးယောက်ကရွယ်ရောက်လို့ကြီးလာတဲ့ခါကလာကြတော့ဥမိပါတွေပြောတို့ အိမ်အောင်ပြုဖို့ရပေကုံမင်းကြီးမိဘတွေကကြီးမြောက်မလဲလို့သာမေးတာမိဘတွေအဖေတို့မျိုးကဒီငွေကုန်ကြေးကြခံပြီးတော့သမီးတွေကိုလက်ထပ်ပေးတဲ့ထုံးတာမရှိဘူးတဲ့။ဒီညမှာထုံးတာကအမျိုးသမီးတွေကမျိုးသားနဲ့လက်ထပ်ပေးလို့ရှိရင်မျိုးသမီးမိဘတွေကသမီးရှင်တွေကသူကဒီဥစ္စာကုန်ခံပြီးတော့လက်ထပ်ပေးရတယ်တောင်းနေတယ်ပေါ့။

သူ့အလိုကျွေးဖြစ်နေလက်ထားပြီးတော့ယဟန်သတိယဟန်ကနိုင်လို့ရှိရင်လည်းသူ့ဒီမှာတတိခံနေတော့ဆိုပြီးတော့အဲ့ဒါသူသမီးတွေကလည်းသဘောကျတာနဲ့နေရကလိုက်ပြီးတော့ဝါရပြင်နေတာလေဒါဒီကသဘူသဘူဒီပဆိုသဘူဒီပသဘူကအရေးရင်ကိုဒီပအကျောင်းသတိကျောင်းမှာပဲအရေးရင်ဒီပေါ်များတာကြောင်းပြပြီးတော့ဒီပင်ကြီးတွေကကြီးကြီးရှိတယ်လို့သာရတော့ဆိုတော့ အဲဒါရက်ပါရဒတိနိစ္စဒီမှာဆိုတာကဟိမောဒတောင်ပေါ်မှာဆိုတာလေသူစိကာလအနေနဲ့တော့သိပြီးတော့သဘာဝမကြပါဘူးသူပြေခင်ကြီးတယ်ကြီးတာနာကြီးတဲ့ပြေခင်ကြီးပဲတောင်ပေါ်မှာဆိုတာတောင်ပေါ်မှာဆိုပြေခင်ကြီးကမြင့်သွားလို့ရှိရင်ပြေလေးတောင်ကအထက်မှာဆိုရင်ပြေခင်တောက်ပေါက်ပုံမရဘူးဟိုကအောက်ပိုင်းမှာပေါ့အဲဒီလိုဆိုထားတာတော့ရှေ့ အဲ့ဒါတပြေပင်အကြောင်းပြုပြီးတော့ဇာမုဒီပတပြေကျွန်းလို့ခေါ်တယ်အဲ့ဒါဒီတပြေကက်ကိုသူကအလံလုပ်ပြီးတော့တပြေကက်ကိုအောင်လာတကွန်လုပ်ပြီးတော့နေတကလက်ရောက်ရရောက်ရဆဲရဒေတာမြို့ပါတွေမှာလမ်းလေးပါဆိုအဲလမ်းလေးပါဆိုငါပဲဘုံပို့ပဲဘုံပို့ပြီးရတယ်မှာတပြေကက်ကလေးထိုးပြီးတော့ ဝါရပြန်နိုင်တဲ့ပညာရှင်ရှိလို့ရှိရင်ဟောဒီရေကဲကိုနင်းချေပြနိုင်တယ်ဒီရေကဲနင်းချေပြလို့ရှိရင်ငါနဲ့ဝါရပြန်ရလိမ့်မယ်ဆိုပြီးနာနာရှိတဲ့လူတွေကိုအဲကြွေးကြော်ပြီးတော့အရာတဲ့ကြောက်ပြီးတော့သူလည်းဆောင်းနေပါလေခါရစမှာဘယ်လိုလဲမိဂန္ဓာပြင်ဆိုတော့မိဂန္ဓာရေသေးမှတဝူအနေနဲ့ဆိုနေတာကို အခါတစ်ပါးတော့အဲဒီသာဝတိကြီးရောက်ဒီလိုပဲအဲဘုံမှာရေကထိုးပြီးတော့သူနဲ့ဝါရတဲ့နေတဲ့ပုဂ္ဂိုလ်ရှိရင်ဒီဒီကကိုနင်းချစ်ပြနိုင်တယ်ဒီဒီကနင်းချစ်ထဲလို့ရှိရင်ဖြင့်သူနဲ့ဝါရတင်ရမယ်ဆိုတော့အဲ့ဒါလိုအဲ့ဒီလိုပညာပြီးတော့အနိဗ္ဗာန်ရှိတဲ့ပုဂ္ဂိုလ်ကြီးပြောကြပြီးတော့သွားအဲဒီမှာ ရေကဲကိုသွားမကင်မမှုကြောက်ရတယ်လို့ဆိုတော့ကဘလို့ဥပဒေစည်းကမ်းရှိတာပဲဝါဒတင်ရဝါဒတင်ရှုံးလို့ရှိရင်အဲဒီနိုင်တဲ့ပုဂ္ဂိုလ်ရဲ့တကြည်နဲ့ခံရတယ်ခိုင်းတာတွေလို့ကအဲတောင်းလေးတယ်ပဲသွားတယ်ဒီလိုကမကင်ဝန်းကြဘူးသမာဓိဗုဒ္ဓရာကအဲဒီမှာဆုံးမဝင်ဆုံးမဝင်တော့သူကနောက်ကျနေညမှာကြောင်းမှာဝေဝိဇ္ဇာတွေဟိုကျိုးငယ်ပြူတာတွေလိုးနာတွေရှင်လိုက်ပြီးတော့မှိုင်လဲတာလဲဒီဟိုရေ တွေပါတွေထဲတာတဲ့ကိုရုံးငယ်တွေအကုန်လုံးဆောက်ကြည့်ပြီးမှသမဝါဒနောက်ကျနောက်ကျတော့ငငယ်ရွယ်ရွယ်ကုမာရဆိုတော့ရေရောက်တဲ့လူလေးတွေဖြစ်ပါလိမ့်မယ်ဒီကလေးတွေတော့ဟုတ်ကုန်မရပါဘူးအဲဒီမှာဝိုင်းပြီးတော့ကြည့်ပြီးတော့စကားပြောပြောဆိုနေတာတွေဟေ့ဘာဟုတ်ကြတာလဲမင်းတို့ကအာဒီမှာကဒီခဲ့တယ်ဒီခဲ့ကဘာတော့ဟိုရသိမှတယောက်ဒီမှာဒီခဲ့ထောင်သွားတယ်တဲ့သူနဲ့ဝါရပြန်နေလို့ပြန်နေလို့ရှိရင်ဒီဒီခဲ့ကို နင်းညချိုးရလို့ပြောတယ်ဟေးဒါဖြင့်အဲ့ဒီတည်းကမင်းတို့နင်းချိုးပြလိုက်ကြကွာမလုံးမအောင်ဗျာဟာခိစားမရှိဘူးလေမင်းတို့လုံးတာတော့ငါမင်းတို့တောင်းမရှိဘူးဒီရေကက်ကိုချိုးပြီးတော့လာလို့ရှိရင်ပြောလိုက်လာလို့ရှိရင်ပြောလိုက်မြတ်စွာဘုရားတတိတော်ကဖြစ်တဲ့သင်္သာရိပုတ္တရာမရှိနင်းချိုးသွားတယ်ဝါရတည်ရင်လို့ရှိရင်သူထသွား အဲဒီလိုပြောလိုက်ပြောတယ်သာဝတိဒီကောင်ကြောင်းသွားပြီးတော့လို့ပြောအဲဒီမှာကလေးတွေကဒီလိုဆိုတော့နင်းချိုးပြစ်ဖြစ်တာပေါ့လေအာဘဝရပြည့်သူတောင်းမရှိဘူးဆိုတော့ဘုပ္ပကာလလိုပဲလူနေမှာပါပဲဟိုသမௌဒီပါတွေတော့ဆိုပေါင်းဆိုပါတယ်မှဒီဒီကဲသွားရောဟဲ့ပါကားပြီးချင်းရှိပါလိမ့်မယ်တူပါတယ်သူကအချင်းတွေပါလို့ဆိုပြီးတော့ဒီလိုစီစဉ်နဲ့လုံးကြမှာပါအဲဒီတော့ အဲဒီအဲဒီမှာအဓိကကြီးတွေကညာလာတဲ့ခါကျသူသူကြီးကချိုးနင်းထားတယ်ဟေ့ဘယ်သူတွေလောက်တော့ဒီသူကြီးကပဲဆိုတော့အဲဒီကလေးတွေကလည်းကျွန်တော်တို့လောက်တယ်မင်းတို့ငါလည်းဝါဒကျူးတို့ဝါဒမတိုင်ဘူးဟိုမှာရှင်သာရိပုတ္တရာမရှိကြောက်ကနင်းချိုးပြပါဆိုတော့သူနဲ့ပြန်ရမယ်လို့ပြောတယ်သူစီသွားကြရင်သူစီသွားကြတယ်တော့ဆိုတော့အရင်ကောင်းပြီဆိုတော့သူတို့ရတဲ့မှာဆောက်ပြီးပြင်ညာတယ်သူစီရေကတော့ပါရိပုတ္တရာဆိုတဲ့ ယဟန်ကညှင်းချိုပြတ်သွားတယ်သူနဲ့ဝါရပြန်ရမယ်အဲသူ၄ယောက်ပဲလို့ညီမပြောတယ်ဒီဝါရပြန်နာရီနာကျင်ရလို့ရှိရင်ဟောကြကြလာကြပြီတော့ဆိုတော့ဒီကဝါရဏပါတဲ့ပုဂ္ဂိုလ်အလားတဲ့ပုဂ္ဂိုလ်တွေလာကြတာဘယ်လိုမှအလုပ်ကံရတယ်အလားတဲ့ပုဂ္ဂိုလ်တွေတော်များပုံရပါတယ်အဲဒါမှသူသူဒီယုံကြည်လိုက်တော့ကြတယ်ဟိုကြတော့ညီမလေးပုဂ္ဂိုလ်တွေရောက်တဲ့အခါနှုတ်ဆက်စကားများပြောပြီးတော့ ရေကဲ့ကိုရှင်ပြနင်းချုပ်ခိုင်းတယ်ဆိုဟုတ်ပါသလားဟုတ်တယ်ဟုတ်လို့ရှိရင်သူတို့မေးတာအဲသူတို့နဲ့ဝါရတင်ရမယ်ဒီဟုတ်တယ်ဝါရတင်တာပေါ့အမေအမေဖြေဘယ်သူကရင် မေးရမလဲဘယ်သူကဖြေရမလဲဆိုတော့အေးနင်တို့ကဝါရတင်မှုကလှည့်နေလို့ဆိုတော့ငါရင်မေးရမှာပဲတဲ့တောင်းကတော့ဒါပေမဲ့နင်တို့ကမာတုဘာမတွေဆိုတော့ နောက်တန်းကြပါလေအာအာသေးပါလေမင်းတို့ကအခွင့်ရေးပေးမယ်မင်းတို့အရင်အရင်မေးကြမေးကြတယ်မေးကြလေးယောက်တည်းလည်းလေးနေရက်လေးညနာနေပြီးတော့တယောက်တစ်ခုစီတစ်ခုစီတယောက်ပြီးတယောက်တယောက်ပြီးတယောက်မေးရတယ်ဆိုတော့ဉာဏ်ကြီးဘုရားကစရတဲ့ယမနာပညာရှိတွေကဆိုတော့သူဟာတွေစရတဲ့ဒီဒီကလည်းပြင်နေမှာပါအခုအကတာအကတာကသမအကတာကရဟန္တာကြီးဆိုတော့မသိတာပဲရှိနေတယ်သူတို့လောကကြီးရတယ်ရွေချက်တွေသိတယ် နေတော့တစ်ခုမေးလိုက်ရင်တစ်ခါဖြေလိုက်ရင်တစ်ခုမေးလိုက်တစ်ခါဖြေလိုက်ရင်ဝါရတစ်ခါပုံရတယ်ဆိုတာ၄ယောက်ဆိုတော့သူကအဖေကြီးက900အမေကြီးက900နဲ့ပေါင်းလိုက်လို့ရှိရင်တစ်ထောင်ဆိုတော့၄ယောက်ဝယ်လိုက်တော့250ပြီးမြင်ရမှာပေါ့သူကတတ်တော့900ပြီး900ပြီးတတ်တယ်တဝက်မြင်ရတဝက်ကဒီလိုပါမေးပြီးသားပြင်တယ် အဲ့လိုမေးပြီးတော့ကုန်တဲ့ခါကျဟေ့မေးကြဦးဘာမေးဦးမလဲဆိုပုံပြီးကြတယ်ဘာမေးကြလဲအေးဘာမေးကြပြင်နှုတ်ခါတစ်ထောင်ဝါရတစ်ထောင်မေးတယ်နော်နှုတ်ကဝါရတစ်ထောင်မေးငါကတော့တစ်ခုပဲမေးမယ်တဲ့မင်းတို့ဖြေရမယ်မေးပါဗျာဖြေပါမယ်ရေရဲမကြောဘူးကွာဟိုကဖြေထားတာတွေအနှံ့ပြတဲ့နေတယ်သူလည်းထက်လည်းမေးကြမရှိတော့သင်္သာရိပုတ္တရာရဲ့စွန့်ရည်တတ်ပြီးပြီးတော့อืมအဲ့တော့ နေပါဗျာတဲ့ပြင်ပြီးတော့ရှင်ဖြေရမှာပါပဲဆိုပြီးတော့ပြောတော့အေးကောင်းပြီဆိုပြီးဧကနာမဂိမင်းတို့မင်းသားကြီးမမေးဘူးငါတခုတည်းမင်းဧကနာမဂိတခုဆိုတာဘာလဲမေးတာသက္ကတာဘွက်တဲ့ဘောမျိုးပါဘူးလက်ခက်တာဘွက်ဆိုတာတခုတည်းပေါ်ပေါ်ပါတခုတခုတည်းဆိုအများကြီးပဲရှင်းမယ်ဆိုရင်တခုဆိုရင်သူကနေဆိုရင်လည်းတခုပဲလဆိုရင်လည်းတခုပဲညီကြီးဆိုရင်လည်းတခုပဲ ဒီတစ်ခုတွေလျှောက်ပြီးတော့ရောမယ်ဆိုတစ်ခုတွေကအများကြီးဒီဝေထတာဘာမှမသိဘူးခဲ့တယ်သူကအဲဒီရသော်ရသာသနာမှာတော့အဲဒီတစ်ခုသောတရားကိုပိုင်းခြားသိရမယ်တစ်ခုသောတရားယုံမဆက်ဆုံးလို့ချင်းတစ်ခုသောတရားညင်းဝေပြီးတော့တရားတို့တရားများကိုသိရဲအဲဒီတစ်ခုသောတရားဆိုတာကိုပြီးတော့နေတော့လာပင်လေမြေကြီးတို့ဖြေလို့တော့ဖြေဘူးဒီကဒီလိုဖြေတော့မရှိဘူး ဘာထီရမှမသိဘူးဘာမှမပေါ့သူလေးယောက်တော့တယောက်မှမဖြေနိုင်မဖြေနိုင်တော့အဲနင်တို့ဝါရတစ်ထောင်ကမေးတယ်ငါဝါရထောင်လုံးကိုလုံးဖြေတယ်ငါတခုတည်းမေးတယ်တခုတောင်တင်တော့မဖြေနိုင်ဘယ်သူကနိုင်တော့ဘယ်သူကရှုံးတော့ဒီတော့မှလည်းရှုံးပါလေဗျာရှင်ပြနိုင်တယ်အဲတခုဆိုတာကသဗ္ဗတ္တအာရတိတိကဆိုတာညဇောရသနာမှာသာသနာဝင်္ဂါသတဲ့ 1 2 3 4 5ကဏ္ဍနဲ့အလေးချေပြီးရှိပါတယ်။သာဝေတ္တတတ္တဝါလို့ဆိုတဲ့အလုံးစုံသင်္ခါရတရားတွေဟာအဟာရအကြောင်းတရားမှီပြီးတော့ဒီနေတာပဲ။ရုပ်တင်နာနေဦးလည်းများအကြောင်းမှီပြီးတော့အကျိုးတရားတွေဖြစ်နေ။အဲဒီအကြောင်းကျိုးတရားတွေဖြစ်ပုံတွေသိပြီးတော့ညီးငွေတဲ့နိဗ္ဗာန်ဉာဏ်ဖြစ်လို့ရှိရင်အရိယာမဉာဏ်ဖြင့်နိဗ္ဗာန်မျက်မှောက်ပြုပြီးတော့ တရားတွေတရားများတွေပြည့်စုံသွားသံဃာဝဆင်းရလုံးရောက်ပြီးတော့သွားတယ်အဲဒီတကူတော်တရားဟာပါတော့ဆိုရင်သဗ္ဗေတ္တအာဟာရတိတိကအကြောင်းကြောင့်တည်တဲ့တတ္တဝါလို့ခေါ်ရတဲ့မှစင်းတဲ့တတ္တဝါမဟုတ်သင်္ခါရတရားတွေပဲယုံနာတရားတွေပဲဆိုတာဒါဖြေရမှာပေါ့သာသနာ့ဘာမှာပဲရှိနေမှာတော့မရှိဘူးသာသနာ့ဘာမှာဒီလိုอืมသင်္ခါရတရားတွေအကြောင်းအကျိုးဖြစ်ပြီးတော့နေတဲ့သင်္ခါရတရားတွေဆိုတာမရှိဘူး ဘုရားသာသနာတော်မှာလည်းရှိတယ်မကျင်းနိုင်အဲ့ဒါလည်းသူတို့ရှုံးပါလိမ့်မယ်ရှုံးလို့ရှိရင်ကျွန်တော်ဘာလို့ရမလဲဆိုသူမိဘမများပြောတယ်တဲ့ရှုံးလို့ရှိရင်လူသားမှဆိုလို့ရှိရင်လည်းသူ့ရဲ့အလုပ်အကျွေးအိမ်သူဖြစ်ရမယ်ရသေးရဟန်းကနိုင်သွားလို့ရှိရင်လည်းဒီရသေးရဟန်းထာမှာတတိခံရမယ်လို့ဆိုတယ်တဲ့ပြီးတော့တတိတော့အရှင်ဘုရားရဲ့တတိခံပြီးတော့ညာပြုပါမယ်ဆိုပြီးအောင်းနေတို့က ရဟန်းကတော့မြေသမီးတွေရဟန်းပြုမပြီးဘူးအာဒိဋ္ဌိနိမရရှိတယ်ရဟန်းမရရှိတယ်အဲဒီမှာသွားဆိုရင်သူကဆက်လိုက်တော့မင်းအဲဒီမှာသွားပြီးတော့မြေသမီးမှာကြောင်းသွားပြီးတော့ရဟန်းပြုကြရဟန်းရဟန်းမိမတွေဖြစ်ရဟန်းမတွေဖြစ်ပြီးတော့တရားအထုတ်မကြခင်နဲ့ရဟန်းတွေဖြစ်သွားကြတယ်တော့ပါတယ်ဘာမှရှိတဲ့ပုဂ္ဂိုလ်တွေကရဟန်းနာမတွေဖြစ်တော့ကျွတ်သွားကြဒီသစ္စကကြီးကတော့သူကတော့ငယ်လည်းမလဲဘူးဆရာကြီးတို့ကျောင်းဆရာကြီးတို့ ဝေသာလီမင်းသားတွေပညာတွေသင်ပြတယ်အဲသူပညာကြီးတွေကြော်ကြားတဲ့ပုဂ္ဂိုလ်တွေထံသွားပြီးတော့သူကအဲဒီလိုအခြေတင်စကားတွေပြောပြောလို့ရှိရင်ဟိုပုဂ္ဂိုလ်တွေကသူ့လောက်မှအရေးချင်းမပြည့်စုံမဲ့ဟာကိုသူကလည်းနိုင်ကြအဲဒါဘူရဏကသဝတိလည်းသွားပြီးတော့တိုက်ခံပြောဦးတာပဲအဲဒီပုဂ္ဂိုလ်လည်းပဲ အနိုင်သူသူမဲတဲ့မိခွန်းတွေအမင်းမခံနိုင်ဘူးတဲ့ဝါရတင်လိုက်လို့ရှိရင်ဒီကားလဲလှုပ်ရှားရင်းရင်တော့တာပဲတဲ့မတည်တတ်နိုင်ဘူးမကိလကောသာလဇိတကိသကမလအဘူရကိစ္စယနာသင်္ပြဗေလာထဗုဒ္ဓနိဂန္ဓနန္ဒဗုဒ္ဓအားလုံးအလုံးစုံသိတယ်ဆိုတော့ဆရာကြီးတွေအဲဒါကြီးဝါရတဲ့သူတို့မတည်တတ်နိုင်ဘူးတဲ့အကုန်လုံးတုံ့လုံးသွားတာပဲအဲဒါအကြောင်းပြုပြီးတော့သူက ပြိဿဒုစုဒုရုဇီဝေကြီးမှာသူကကျုံးရတယ်ငါကဝါရနဲ့တင်လဲလို့ရှိရင်တဲ့မလုံးမရှားမရင်းရင်ပဲနဲ့ခန္ဓာရည်ရှိတဲ့ပုဂ္ဂိုလ်မတွေ့သေးဘူးသမ္မာသမ္ဗုဒ္ဓဘုရားရဟနာလို့ဝန်ခံတဲ့ပုဂ္ဂိုလ်တောင်မှအဲငါရဲ့အတိုက်ခိုက်ကိုခံနိုင်တဲ့ပုဂ္ဂိုလ်မတွေ့သေးဘူးအာဝါရနဲ့တိုက်ခိုက်လို့လို့ရှိရင် သူ့ပုံမှာတခါလဲချွေးပြန်ပြီးချွေးတွေကြမှာပဲချွေးမကြတဲ့ပုဂ္ဂိုလ်မရှိဘူးတဲ့อืมလူမပြောနဲ့တော့စိတ်စေတနာအသိမရှိတဲ့တိုင်ကြီးတောင်မှငါဝါရနဲ့တင်လိုက်လို့ရှိရင်ဒီတိုင်ကြီးတောင်ရင်းရင်သွားနိုင်တယ်ဆိုတာဒီလိုဒီလိုဘယ်နဲ့ကကြွေးကြော်တော့ဒါကတော့ဒီလိုကဲကဲလောက်တာပဲတိုင်ကြီးရတာမလုပ်ပါဘူးကွာဒါပဲလို့သူကဒီလိုကဲကဲကကြွားပြီးတော့ပြောတာ အဲ့ဒါတော့မှအတတ်ပညာတွေများလို့ကိုယ်ထဲမှာအတတ်ပညာတွေများတယ်အတတ်ပညာတွေပြည့်နေလို့ဒါလည်းဘုံမတော်ကိုကြီးကွဲသွားတယ်ဆိုပြီးတော့ပံပြားနဲ့လည်းပတ်ထားရတာပဲသူကခုယုံလို့ပတ်တာလားအများကြီးထင်ကြည့်အောင်လုပ်တာမသိပါဘူးဒါကလည်းပြောလို့သူကနည်းနည်းဒီသူစကားကြီးကဘယ်လိုလုပ်ကြလဲအဲ့ဒါကတနေ့သောအခါကာလမှာ အရှင်သာသိဝေဒာလေးကိုဆုံးမကြွတာလည်းတွေ့ပြီးတော့ဝါလည်းလမ်းလျှောက်သွားရင်ဟိုမင်းသားအိမ်လေးပြည်ကြီးကိုဟိုအိမ်ဝင်ကပြီးလမ်းလျှောက်သွားရင်လည်းလမ်းမှာတွေ့တော့အရှင်သာသိမေးအဲပထမပဏဘောရဇိသမနောဂရမောပါကေဝိနေတိပထမဘာဂသ ဟောတောပထမပါပထမပါကအစသမဏတာဂေါရမတာသာဝကေတုအနုသဒနီဘုလာအဝတ္တတိဘောအရဘောအရစီအိုအရှင်တစီသမနောဂေါရမောယံဂေါရမရိသာဝကေတိတို့ကိုကထံပဲဆိုလင်ဝိနည်းတိသုံးနဲ့ဆုံးမပေးနေပါသတည်းသမဏတာဂေါရမတာယံဂေါရမရိသာဝကေတုတကြီးတို့၌ ကထံဘာကဘယ်သောဖို့ရှိသောအနုသာသနီအဆုံးပါသည်ဘုလားမြာဇာဝပဝတ္တိဖြစ်နေပါသနည်း။ညာတော်မှာတတိဘယ်လိုဆုံးမသလဲဘယ်လိုဆုံးမဩဝါဒစကားတွေညာနေပါသလဲတဲ့။မြာဆုံးမဩဝါဒညာပါသလဲတဲ့။မေတော့ရှင်သတိကဖြေတယ်။ဇရိငါဝိရကအရှင်သတိပါပဲ။ ရှင်သာရိပုတ္တရာပထမမေတုန်းကလည်းသူကရေဓမ္မဟိတုဘဘွားလည်းရှိခဲ့တယ်။ဒီကြတော့လည်းပဲသစ္စကကြီးတို့သိနာတော့သင်ကြားဝါရတွေအဖြစ်လုံးနေတာသင်ကြားနေတယ်။အစွန်းလောက်ကိုဖြေရတယ်။အင်း ရူပံအိဋ္ဌာရူပံဘိက္ခွေအိဋ္ဌံဝေရဏအရူပံဘိက္ခွေအိဋ္ဌံဝေရဏအိဋ္ဌာပညာအိဋ္ဌာသင်္ခါရအိဋ္ဌာဝိညာဏအိဋ္ဌံရူပံဘိက္ခွေအနတ္တဝေရဏအနတ္တပညာအနတ္တသင်္ခါရအနတ္တဝိညာဏအနတ္တသာဝေသင်္ခါရအိဋ္ဌာသာဝေဓမ္မအနတ္တဟောဒီလိုပဲတတိယဆုံးပါလေဒီလိုအဆုံးမဩဝါဒတွေများနေတာပဲလို့ဖြေတယ် အနိစ္စနဲ့အနတ္တအကျဉ်းချုပ်အားဖြင့်ဆိုလို့ရှိရင်ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားတွေအနိစ္စကြီးတယ်ဒီသင်္ခါရတရားတွေအနိစ္စကြီးတယ်အဲဒီခန္ဓာ၅ပါးတရားတွေကအနတ္တကြီးတယ်ပဲအနိစ္စမမြဲတဲ့တရားတွေကြီးတယ်ပဲအနတ္တအစိုးရတဲ့အတ္တကောင်မဟုတ်ဘူးသဘောတရားတွေကြီးတယ်ပဲလို့အားလုံးမြတ်စွာဘုရားဒီလိုပဲသတိတော်ကရေသွန်ညွှန်ကြနေတယ် ဒီလိုဆုံးမတွေလည်းများပါတယ်ဟုတ်တယ်မြတ်စွာဘုရားဟောတဲ့တရားတွေထဲမှာဒီအနိစ္စဒုက္ခအနတ္တတွေဟောတာဒုက္ခတော့ခြံထားတယ်ဘာလို့ခြံထားတယ်လဲကတ်တယ်လို့ကတ်ချက်ရှိတာယောဝေနာပညာသင်္ခါရဝိညာဉ်အကုန်လုံးဒုက္ခဆင်းရဲရဲပဲဆိုတော့အဲ့ဒီထဲမှာအကောင်းတွေလည်းပဲဆင်းရဲရလို့အဓိပ္ပာယ်ရောက်လာအဲ့ဒါခုခုကာလမှာလည်းဒီလိုပဲကတ်တယ် ရှားပါတာကဘာသာကြားကနေပြီးတော့ဟူလာပါတာပြည့်တင်ထားတာသာဓုသာသတွေကတူဘူးပါလေသင်ကအဲဒီဆရာတော်ကြီးတော်မူသေးတာမေးအဲဟူလာတရားတော်ကဒုက္ခကြီးတွေပဲဟောထားတယ်ဒုက္ခကြီးဟောထားတယ်ဘာသာတရားကမကောင်းလို့ဒုက္ခတွေကြီးတွေတွေ့နေတာတဲ့ဆိုတော့ဒီလိုအပြည့်တင်တာဟုတ်တယ်ဘာသာတရားကောင်းလို့ရှိရင်ဒုက္ခချမ်းသာလည်းတွေ့ရမှာဥစ္စာကိုယ်ကလုံးဒုက္ခကြီးတွေဖြစ်နေတယ်ဆိုတာ လူချမ်းသာနာချမ်းသာဆိုတာတွေလည်းဒုက္ခတွေပဲအဲရုပ်ဝေဒနာပညာသင်္ခါရဝิญဉ်အကုန်လုံးဒုက္ခတွေဆိုတော့ဒါရှိတာကိုရုပ်ဝေဒနာပညာသင်္ခါရဝิญဉ်ပဲရှိတာပဲပုဂ္ဂိုလ်သတ္တဝါခေါ်ရတာလူရဲ့နတ်ရဲ့ဇမခေါ်တာအလုံးဒုက္ခတွေကြီးတယ်ဘာသာတရားမကောင်းလို့ဆင်းရဲတွေကြီးတယ်ပဲတွေ့နေတာကျုပ်တို့ဘာသာတရားကောင်းတယ်ကောင်းမြင်မှုရောက်ပြီးချမ်းသာနေတယ်ဆိုပြီးတော့အဲဒီလိုဝါရချမ်းသာဟို ဘုသူတနေတဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီတိုင်းဖြစ်တယ်အဲ့ဒီတိုင်းပဲသဘောကျတယ်သူတို့ကလူချမ်းသာနာချမ်းသာတွေအဲ့ဒါတွေကဒီလူချမ်းသာအများအားချမ်းသာနေကောင်းနေတာပဲဆိုပြီးသဘောကျဘုရားတရားတော်ကဒုက္ခဆင်းရဲကြီးတယ်ပဲဆိုတော့ဟွာလည်းဆင်းရဲကြီးတယ်ဖြစ်နေကောင်းတာကမရှိဘူးဆိုပြီးတော့ဘုသူတနေတဲ့ပုဂ္ဂိုလ်ညောမြညာမြညာနေတဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုရင်းရင်သွားရတယ် အခုမကြမီကပေါ်လာတဲ့သာရသင်္ခါရဒုက္ခတွေဆိုပြီးတော့အဲဒီအပိုက်ကိုယူပြီးတော့အာထုမှုတွေအာထုတာအကုန်လုံးဒုက္ခကြီးတယ်ပဲအာမထုပဲနေမှာအင်းကြီးနေဆိုတဲ့ဝါဒပေါ်လာဘုရားဘုရားသာသနာတော်ကဘာသာပြင်လကမဟုတ်ပါဘူးဒါပေမဲ့လို့အဲဒီဝါဒအတိုင်းယုံကြည်သွားလို့ရှိရင်တော့ဘုရားသာသနာအပြင်ပဲရောက်သွားတယ်ဟောလို့ဆိုဘုရားဟောနဲ့ကိုင်းမှမကိုင်းတော့ဘုရားဟောနေကဒုက္ခက ဖြစ်ပြနေလို့ဒုက္ခတွေသင်္ခါရတရားတွေဖြစ်ပြနေဒုက္ခတွေသူကကဘယ်လိုမဟုတ်ဘူးပြုသမ ्या လုပ်သမ ्या တွေဒုက္ခတွေဒါနပြုတဲ့ဒုက္ခသီလပြုတဲ့ဒုက္ခဘာဝနာပေါ်နေဒုက္ခဒုက္ခတွေကြီးတယ်ပဲအဲချမ်းသာမရနိုင်ဘူးဆိုတဲ့အနေမျိုးသူကအဲဒီလိုဆိုတော့ဘုရားတရားတော်နဲ့ဒီမှာဖြစ်နေတာဘုရားတရားတော်ကဒါနဖြစ်နေပဲလူချမ်းသာနာချမ်းသာနိဗ္ဗာန်ချမ်းသာရနိုင်တယ်လူချမ်းသာနာချမ်းသာဆိုတာချမ်းသာခြင်းမဟုတ်နိဗ္ဗာန်ချမ်းသာချမ်းသာဖြစ်နေတာရနိုင်တယ် သီလလည်းပဲဒီလိုပဲဒီချမ်းသာနဲ့ချမ်းသာနိဗ္ဗာန်ချမ်းသာရနိုင်တယ်ဘာဝနာဆိုရင်ဘာဝနာပွားများလို့ရှိရင်ဓမ္မချမ်းသာတွေလည်းရနိုင်တယ်ဝိပဿနာဘာဝနာပွားများလို့ရှိရင်အရိယာမဂ်ကိုချမ်းသာတွေနိဗ္ဗာန်ချမ်းသာတွေလည်းရနိုင်တယ်အဲဒီလိုဟောတာကအဲ့ဒါကိုသူကဒုက္ခကြီးရဲ့ပဲဆိုပြီးတော့ဟောလိုက်တော့ဒါနသီလဘာဝနာကုသိုလ်တရားတွေဘာမှမလုပ်အောင်လို့ရင်ဒုက္ခကြီးရဲ့ပဲဆိုတော့ဘုရားဟောတဲ့မြတ်မြတ်ဖြစ်သွားတာကောအာမတုပဲနေမှာချမ်းသာတယ်ဆိုတော့ ရားတော်ပုံမူရမလိုပါဘူးသူကအာမထုတ်အကတရားမပုံမြင်ကဒနာသီလဘာဝနာအာမထုတ်ပဲနဲ့ဒီလိုနေကြတာပဲသူကဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေခုလည်းဒီလိုနေကြတာပဲအဲ့ဒါတွေနိဗ္ဗာန်ကိုရောက်ကုန်ကြမှာပေါ့သူကအဲ့ဒါမဟုတ်တဲ့ဘာသာကြားပါပြီးဟောတဲ့ပုဂ္ဂိုလ်ကဟောကြိုက်တဲ့ပုဂ္ဂိုလ်ကလည်းကြိုက်တယ်ဆင်ဟောတဲ့ပုဂ္ဂိုလ်ကဟောပြီးသူကအဲတရားတစ်ခုဖြစ်ပြီးတော့ကြီးနေတယ်ကြောက်ကြတယ်ကောင်းတယ်ပေါ့အဲဒီဝါရကိုယုံကြည်တဲ့ပုဂ္ဂိုလ်တွေကနားကြံနာတော့ ဘုရားသာသနာတော်ကသာသနာအပြင်နဲ့ရောက်မှမပြီးရောက်သွားပြီအဲဒီယောဝေဒနာပညာသင်္ခါရဒုက္ခဟောလို့ရှိရင်သစ္စာကြီးကလည်းအဲ့ဒီလိုကမစိုးလို့တဲ့ကစီအကွက်မြင်လို့အရှင်သတိကဒုက္ခကိုခြားနာတယ်အဲကြောချင်းနေမစိုးလို့ဘောလေပြောလို့ရှိရင်လည်းနိုင်အောင်ပြောလို့ရပါတယ်ဘုရားကြီးရောက်လို့ရှိရင်လည်းမြတ်စွာဘုရားကြီးကတော့သိရှင်းရမှာပါဒါပေမဲ့တကယ်ကြောမကြည့်ရအောင်သူကအနိစ္စနဲ့ဒုက္ခယုတ် မမြဲဝေဒနာမမြဲပညာမမြဲသင်္ခါရမမြဲဝိညာဉ်မမြဲအဲရုပ်အတ္တမဟုတ်အနတ္တတရားဝေဒနာပညာသင်္ခါရဝိညာဉ်အတ္တမဟုတ်အနတ္တတရားခန္ဓာငါးပါးဆိုတဲ့သင်္ခါရတရားတွေအလုံးအိဋ္ဌကြီးရဲ့ပဲမမြဲတဲ့တရားကြီးရဲ့ပဲအလုံးစုံသောသဘောတရားတွေဟာအနတ္တကြီးရဲ့ပဲအတ္တမဟုတ်တဲ့အဆုံးမရတဲ့သဘောတရားကြီးရဲ့ပဲလို့မြတ်စွာဘုရားဒီလိုပဲသူနဲ့ဆုံးမပါတယ်ဒီလိုဆုံးမပါ များပါတယ်ဒီများတော့ဒီအဆုံးအမတွေသိနေပါတယ်လို့ပြောတော့သစ္စာကြီးကဘာပြောလဲဆိုဒုက္ခတဝဒဘောသစီအတ္တမရေမယံသမဏဂေါတမဧဝဝါရေအတ္တမဘောအသစီဘိုးရှင်သတိပြင်းမြခြင်းကားတော်သည်ဧဝဝါရေသမဏဂေါတမဤသို့ ဟောပြောဆုံးမလေးရှိသောယံဂေါရမကိုဟောယံဂေါရမဤသို့ဟောပြောဆုံးမနေသည်ကိုရင်မြခြင်းငါတို့သည်အတုံးမှကြားရကုန်၏။ဒီမြတော်ငါတို့သည်ဒုက္ခတံမကောင်းသော ကြားခြင်းကိုမကောင်းတဲ့ဖြင့်ကြားခြင်းကိုမကောင်းသောကြားခြင်းကိုအจิตတည်မရှိသောကြားခြင်းကိုအတုံးမှဝတ္တကြားရလေကုန်သောတကားမကြားတဲ့မကြားလိုက်တဲ့မကြားကောင်းမနာသော မတော်တဲ့တရားကြားမှကြားနေခြင်းဆိုပြီးတော့သူကချုပ်ချတယ်ပြောတယ်အဲအတ္တဆိုတာရှိနေပါရဲ့နဲ့အနတ္တလို့ဟောတယ်ဆိုတာဒါမကြိုက်တာပါအိစ္ဆလို့ဆိုတာမပြောပါဘူးအတ္တဆိုတာရှိနေပါရဲ့နဲ့အတ္တကြီးရှိတယ်ဆိုတာအနတ္တလို့ဟောတာဟာအမှန်မှားနေတာပဲတကယ်အမှားကြီးပဲဆိုပြီးတော့နေတယ်အကြကောင်းမလားတာကြားတယ်အဘိဝနာမတေနဘောတာဂောရမေန အမေဝနာမဂရာစီဂရာစီဒီနာဘောဓဘောဓဘေနသမာကိစီယမဂရာစီဂရာစီပြန်တကား၌ဒီနာဘောဓဘောဓမထိုရှင်ကောမနှင့်မယံငါတို့သည်အပိဝနာမသမာကိစီယာမတွေ့ဆုံကောင်းတွေ့ဆုံရပါလိမ့်မယ်တွေ့ဆုံမှုရအခွင့်အရေးရကောင်းရပါလိမ့်မယ်ညွှန်နေတယ်အပိဝနာမပိယကထာဒါသံလာဘောကထာသံလာဘော အပြန်ဟံပြောဆိုဆွေးနွေးတော့တရားစကားသည်အပိဝနာမတိယဖြစ်ကောင်းဖြစ်ပါလိမ့်မယ်ဖြစ်နိုင်ပါလိမ့်မယ်ဖြစ်နိုင်ကောင်းပါသေးရဲ့အပိဝနာမဓမ္မပါဝကဒိဋ္ဌိကတာဥဝေစေယမဓမ္မဝဘာဝကယုံညာမဓမ္မဝဒိဋ္ဌိကတာထိုမှားတော့ယူမှားအပိဝနာဝိစေယမကင်းလို့စင်နိုင်ကောင်းကင်းလို့စင်နိုင်ရပါသည်တဲ့ ညာဂေါရမကိုမာရင်းနဲ့မိစ္ဆာအယူမှကင်းစင်နိုင်ကောင်းကင်းစင်နိုင်ပါလိမ့်မယ်သူနဲ့တွေ့ပြီးပြောတဲ့ဟောလို့လို့ရှိရင်တော့อืมဘုရားတော်ကိုချွတ်မလို့ကြာတာလို့ကြာတော့ဝါရညာအယူညာဆွဲမိပြီဆိုတော့ကိုကမဟုတ်တာသူကမဟုတ်ဘူးအဲ့ဒါသူပြောလိုက်လို့ရှိရင်တော့သူပြောတာလက်ခံပြီးတော့ရံဂေါရမအနတ္တဝေနအတ္တဝါရကြိုက်ကောင်းပါရဲ့ဆိုပြီးတော့ဒီလိုသူပြောတာအဲ့ဒါဘုရားသူကြီး ဘုရားရှင်တွေကြည့်တော့မှဒီလိုပြောသလိုပုံမှတော့အခုနေခါကာလတရားဟောနေတဲ့အမှန်တရားအမှန်ကဟောနေတဲ့တရားတွေလည်းပဲအမှားဟောတဲ့ပုဂ္ဂိုလ်ကမပြောဘူးလို့မဆုံးနိုင်ဘူးမျိုးသားသူတို့လည်းပြောတာပဲသူတို့ကလည်းအမှားဟောနေတဲ့ပုဂ္ဂိုလ်တွေအမှားပြောင်သူတို့လည်းဟောတယ်သူတို့လည်းတတိတွေရှိတာသူတို့နဲ့လိုတူတဲ့ပုဂ္ဂိုလ်တွေတတိတွေရှိတယ်ဘုန်းကြီးတို့ဟောပြောနေတဲ့တရားများဟိုကဒီကအကဲရတယ်အများကြီးပဲသူတို့ ကဲ့ရဲ့မြတ်သူတို့ဟာလည်းမှန်တယ်သူတို့လိုက်ပြီးတော့မေးကြည့်ရင်သူတို့လည်းတရားလည်းအထုတ်ဘူးတာမဟုတ်ဘာမှလည်းကောင်းကောင်းမတူဘူးတာမဟုတ်ဘူးအဲဒီဥစ္စာကနေပြီးတော့သူတို့သာဘုဒ္ဓတာလေးတွေနဲ့သူတို့ဟာလည်းမှန်တယ်အောင်းဝင်ပြီးတော့ဒီလိုပြောဆိုနေကြအဲသူတို့ရဲ့တတိတချို့ကတရားလာအထုတ်တော့တရားတွေတွေ့သွားတော့သဘောပေါက်သွားတယ်ဒီလိုဟာလည်းရှိပါတယ်ကျုပ်ပုဂ္ဂိုလ်အဲဒီလိုသဘောပေါက်သွားတော့သူတို့ဆရာကြီးပြန်ပြီးတော့ပြောတယ် ဆရာကြီးပြောတယ်မဟုတ်သေးဘူးတကယ်တရားထုတ်ကြည့်တယ်တကယ်တွေ့တာလို့ပြောတာဒါပေမဲ့လက်မခံမှုကတော့ဆရာကြီးလုပ်နေမှာတော့မပြင်းတော့ဘူးလို့ဆိုတာအဲဒီလိုပါလေရှိတယ်သူကဟိုရပြီရတယ်အခုသစ္စကကြီးကလည်းအဲဒီလိုပဲအနတ္တဝါဒသိမှားတာပဲအတ္တကြီးရှိနေပါရင်လည်းအနတ္တဝါဒသိမှားတယ်အယူညာနဲ့မိစ္ဆာအယူအဲဒီအယူမှအရှင်ဘောလုံးမှာအင်းပြောဟောပြီးတော့ ကျင့်စဉ်နိုင်ကောင်းပါသေးရဲ့ချွတ်နိုင်ကောင်းပါသေးရဲ့ဆိုပြီးပြောတယ်ဒါမာသားကြတခုပေါ့လေဒီတော့ဘုရားတော်မှာပြောသေးတာပဲတို့မပြောပဲနေပါမလားလို့အဲနိုင်ရှင်ပြီးတော့သိခနိုင်ကြပါပဲဘာသာရေးတရားဆွဲတယ်ဆိုတာဒီလိုပဲအခုနေ့ခါကာလနဲ့ဘာသာရေးတွေမျိုးမျိုးရှိတယ်အဲလူတွေကနေပြီးဘုရားဖြစ်ပြီးတော့အဲဒီဘုရားဟောတဲ့တရားဆိုရင်တချို့ကတော်တော် ထင်သေးတာပဲလူကနေလည်းဖျားဖြစ်တယ်ဘယ်နဲ့လူကဖျားဖြစ်နေလဲဘုရားဆိုတာဟာဒါပါနဲ့တကွလောကသတ္တဝါတွေအကုန်လုံးခံစင်းနိုင်မှာဆိုတာဘုရားလိုသူကယူဆတာဟောသူတို့ဘုရားကအဲ့ဒီလိုခံစင်းတယ်လို့ယူကြည်ထားတာအဲ့ဒီလိုတကိုးတွေနဲ့ပြည့်စုံမှာဆိုတာဘုရားလူကဘာအစွမ်းကြည့်လဲဘာမှမခံစင်းနိုင်နဲ့ဘယ်ကဘုရားဖြစ်ရလူကဘုရားဖြစ်တယ်ဆိုတာတော့မှားတာပဲသူတို့မြင်ကအဲ့ဒီလိုမြင်တယ် ဘုရားသာသနာဝင်ပုဂ္ဂိုလ်တွေရဲ့အမြင်ကတော့ကောင်းမင်ဘုံကဘုရားဖန်ဆင်းတယ်ဆိုတာဟုတ်ကောမဟုတ်ဘူးသူတို့ဘုရားဆရာလည်းမရဘူးဘယ်မနေမှလည်းမသိဘူးဘူးမှလည်းတွေ့ဘူးတာမဟုတ်ဘူးမဲကြည့်လို့ချင်းဘာလောကကြီးဖန်ဆင်းတာဘုရားဖန်ဆင်းတယ်ဆိုတဲ့အဲဒီဖန်ဆင်းတဲ့ဘုရားကဘယ်မှာနေသလဲမဲလို့ချင်းဘယ်မှာနေတယ်လို့တို့မသိဘူးအဲ့ဒီဘုရားနဲ့ဘယ်သူလဲဘယ်သူကတွေ့တော့ဆိုသေချာတူဘူးတဲ့ပုဂ္ဂိုလ်လည်းမရှိဘူးချို့အိမ်မက်ထဲမှာတွေ့တဲ့အနေနဲ့ပြော ဘယ်သူမှလည်းတွေ့ဘူးတာမဟုတ်ဘူးဒါနဲ့ကဟုတ်သလားမဟုတ်သလားလည်းမသိဘူးသိတဲ့အခါကာလကြာကောင်းဝင်ပုံကဲတင်မယ်လို့ပြောပါတာပြရဟောတာသိပြီးတဲ့နောက်ကဲသလားမကဲသလားဘယ်ပြီးနေမှာတော့သူစားကြာကြီးပဲသိပြီးမှတော့ဘယ်နဲ့မှမသိသေးနိုင်တော့ဘူးကဲသလားမကဲသလားလည်းမသိဘူးအဲ့ဒါဘုရားသာသနာဝင်တဲ့ပုဂ္ဂိုလ်ရဲ့အမြင်နဲ့ကြည့်လို့ရှိရင်တော့အဲ့ဒီခန္ဓာနဲ့ဆိုတာတော့ကိုယုတ်တိမရှိတာဘူး ရှိကပုဂ္ဂိုလ်ကိုအာမကိုပဲနဲ့သူများအာကိုရှာတဲ့ပုဂ္ဂိုလ်ဘဝမစွန်းတာနဲ့သူများအာကိုရှာတဲ့ပုဂ္ဂိုလ်နတ်တို့အားတို့အဲ့ဒါတွေကိုယ်ကိုရာနဲ့ဖြည်းဖြည်းကြားရကြဖြစ်အဲ့ဒါကဘာဖြစ်လဲလိုက်မရင်ဘာမှဖြေလို့အဖြေမရှိဘူးဘယ်နှခုနှစ်တော့ကဖန်ဆင်းတော့ဘယ်လောက်ကြာတော့မင်းအဲ့ဒါလည်းပဲသိပြီးဖြေပြီးဘူးတူကဖြေတာအနည်းနှစ်၄000 4000လောက်ကတော့မသိပါဘူးအဲဒီ3000လောက်ကတော့မှ ၄တောင်လား၄တောင်လားမသိပါဘူးအဲ့ဒါအဲ့ဒီကလည်းဆိုတယ်လို့အဲ့ဒါကလည်းခုသိပ္ပံဆရာတွေကစစ်ဆေးကြည့်တော့အဲ့ဒီကနှစ်ပေါင်းများစွာအရာဝတ္ထုတွေတွေ့နေတော့အဲ့ဒါလည်းဘယ်လိုခုတော့တယ်မပြောကြနဲ့ဘူးလေသူကဟာမကြဘူးဆိုပြီးတော့အဲ့ဒါအဲ့ဒါတခါက ညောင်လေးတယ်ကညောင်လေးတယ်တော့ရဆရာတော်ကြီးဆိုတော့လည်းငါနာဖြစ်စီတော့ကျန်လို့လက်ဆက်တော့အကောင်မှာပါနေတယ်သူကယထာကောင်ကိုပြည့်စက်ဖြစ်တယ်မှာကြားပါလေယထာကောင်ကပထမသားကပေါ့သိလာတော့အဲဒီတရားဝဆရာကြီးကလည်းပထမသားကသိလာတော့တရားဝဆရာကြီးကသူ့မေးတယ်ညောင်လေးဆရာကြီး ဘုန်းကြီးဘုန်းကြီးတို့ဘာသာတရားမှာသတ္တဝါတို့ကဘာလို့ဘယ်ကစဖြစ်တယ်ဆိုတာဟောတော့ပြောတော့အဲ့ဒီအစဟာဘုရားဘာသာတရားထဲမှာကအစမရှိဘူးပြောတော့အစမရှိတာလည်းရှိတာဘယ်ဟာကောင်းလဲကောင်းတာကတော့အစရှိရင်တော့အစရှိတာကောင်းတာပဲဒါပေမဲ့အစရှာလို့မရတော့အစမရှိဘူးလို့ဒီလိုပဲ စချလိုက်လို့ရှိရင်အနေဒိဋ္ဌိတွေမရှိတော့အစမရှိဘူးဒီလိုပဲယူဆပြီးတော့ဟောပြောနေကြတာပဲကျွတ်တို့ဘာသာကတော့အစရှိတယ်လို့ပြောတယ်။ဒါနဲ့ခင်ဗျားတို့ဘာသာကောင်းတာပေါ့အစရှိရင်ကောင်းတာပေါ့။ဘာကစလို့ကျွတ်တို့ဘာသာတော့ဘုရားသခင်ကစတာဘုရားသခင်ဖန်ဆင်းလို့လောကကြီးဖြစ်လာတာလို့ပြောတယ်။ဒါတော့ညောင်လေးနဲ့ဆရာတော်မိဘအောင်ဆရာကြီး အဲ့ဒီဘုရားသခင်ကတော့ဘယ်တော့မှစပြည့်တယ်သူကဗာနေလာတယ်ဘုန်းကြီးကလည်းခက်ခက်ခက်ပါပဲလို့ပြောတယ်သူကလည်းစားကြည့်ပဲဖြစ်သွားတာကိုအစားကြည့်လိုက်လို့ရှိရင်အဲ့ဒီအစားကြည့်တဲ့ဥစ္စာဘယ်ကလာတော့တခါမင်းခက်တယ်သူကဖြေခက်တဲ့ဥစ္စာကြီးသူစားအဲ့ဒါတည်းပြီးရတယ်ဘင်းကြီးအောင်ဆိုလိုလိုလေးနဲ့ပြီးသွားတရားဝဇာကြီးဒါကအဲဉာဏ်ဉာဏ်နေတဲ့ပုဂ္ဂိုလ်အသိဉာဏ်နေတဲ့ပုဂ္ဂိုလ်တွေဆိုသူပြောတာကအောင်းနေမှာဘုရားဘုရားဘုရား တရားတော်ကအစမမြင်ဘူးသူကသူတို့ကအစရှိတယ်သူဟာကပဲကောင်းတယ်လို့ဒီလိုဖြစ်လာတယ်အခုတကယ်အဲ့ကမဟာဗန္ဓိတာစာရပုဂ္ဂိုလ်ကြီးနဲ့သွားတွေ့တာတွေ့တော့ဟိုကအေးအေးဆေးဆေးပဲသူ့လောက်လိုက်ပြီးတော့ပြီးတော့ဒါလည်းခက်ခက်ခက်ပါပဲလို့ပြောတယ်ပြီးသွားတယ်လို့ဆိုတာအဲဒီလိုလူကနေဖျားဖြစ်တယ်ဆိုတာကောင်းကင်ဘုံကဖျားယုံကြည်တဲ့ပုဂ္ဂိုလ်တွေနေရာနဲ့ဘာမှအဓိပ္ပာယ်မရှိဘူးဒါတော့ကိုယ်ဘာသာနဲ့ကိုယ်သိဆွေးနွေးကြတာအဲဒါခွန်ကြီးတို့က ဘာသာကြလူရှိတဲ့ပုဂ္ဂိုလ်တွေများအတိုက်ခံပြောဖို့ရအသိမစင်းစားပါဘူးသူတို့ဟာသူဆွလုံးဖို့ရဆွလုံးဖို့ခက်တာပဲတခါတခြားပေါ်မှာခေဒီပန်းစိတ်စိတ်ပညာတော့မှာပဲအဲဒီမှာပါပဲလူတွေရောက်ပြန်နေဟိုသွားကြပြီးသွားကြမန်းလေးကနေရှိဖို့တားတယ်ထားပါမယ်ဓမ္မကြောက်တယ်ဟာပြောအိန္ဒိယအိန္ဒိယဒီလိုပါပဲတော့ အများကြီးကက်ရှမီးယားကလည်းလာဝယ်လာပြောတယ်အဲ့ဒါတော့လည်းတော့ဗမာပြည်မှာမန်းလေးမှနေတာကြားတယ်မန်းလေးမှနေတယ်သူ့မိဖုရားဒီမှာပဲသူ့မွေးတယ်လားမသိပါဘူးသူကမာရမဟုတ်ပါဘူးဗမာစကားတွေလည်းကောင်းတတ်ပါတယ်အဲ့ဒါနဲ့မာရရေးနဲ့စာပြီးဟိုမန်းလေးကဇာတော်ဘာကသူ့ခါရည်နဲ့စပြီးတော့မေးတော့အဲဒီကမှမပြောတယ်ဆိုတော့လကားပါတဲ့ဘာသာတွေဟိုယူပြီးယူတွေလကားယူနေကြတာတဲ့ မှန်ကတော့အဲဒီကကျောင်းသားမှမေးတယ်ဒီလိုဆရာဒီလိုဆရာငါနာမည်ပြောမယ်ကျေးဇူးကျေးဇူးမေးတယ်ဟောအင်းဝါရထဲမှာသူတို့ဘုရားတခုအနေနဲ့သူတို့อยู่ရှိပါတယ်ဒီကအဲ့ဒါအဲ့ဒါရှိတာပဲ သိကျင်ဟာတွေလကားပါပဲအဲ့ဒါပြောပြောတော့ဟိုဘုန်းကြီးကတော့သူဘုရားဘာသာတရားအကြောင်းနဲ့ဆက်ဆက်ပြောနေလေဘုရားဘုရားကိုယ်ဝင်လို့ချင်းဘေးရတယ်ကင်းဘုရားဘေးရတယ်ကြောက်နေတဲ့ခါပါဒီရတာမပြောပါဘူးသူကဒီလိုပြောလို့ယုံကြည်မှာမဟုတ်ပါဘူးလေသူဘာသာနဲ့သူယုံကြည်နေတာအဲကိုယ်ဘာသာနဲ့ကိုယုံကြည်နေတဲ့ပုဂ္ဂိုလ်ကသူများဘာသာတွေကတိတ်ထင်သေး အခုသစ္စာကြီးကလည်းပဲဘုရားမြတ်စွာဘုရားတော်မှသူအနတ္တဝါဒဟောလို့အဲအမတမကြပါမလားဒါကြီးကြားတယ်တဲ့ရှုပ်ချပြီးတော့ပြောအဲဒီကနေပြီးတော့အစွန်းစားရလာတော့သူကတိတ်တဘောကြတယ်ရှိရတဲ့ကဘုရားတရားပေါ်မှာပြောဝါရတင်းချင်းနေတာခေါ်တော်ရစာပြဝါရတင်းချင်းနေတာကြာပြီတဲ့ဒါပေမဲ့လို့ခေါ်တော်ဘုရားကြီးဝါရကဘာမှမပြီးတော့ သူဝါရမသိဘဲနဲ့သွားပြင်လို့ရှိရင်အဆင်မပြေမှာကြောင့်သူကဝါရစုံစုံစမ်းနေတယ်လို့ဆိုတာကိုအခုတော့စုံစမ်းလို့ရတာတော့အနတ္တဝါရသူကသိမတဲ့ဒါနဲ့ဝေဒာတိမျိုးထဲမှာလိတ်ဆွေမင်း900ကစည်းဝေးနေတဲ့အချိန်တိုင်းဒီကိစ္စတွေပေါ့လေအစားအစာကိစ္စတွေဆောင်ရွက်ဖို့ရစည်းဝေးတိုင်းမနေတဲ့အချိန်နဲ့အဲဒီယုံကြည်ပေါ်လေတန်ထာကာကအဲဒီမှာ ွားပြီးတော့ကြာဟဲ့လိတ်ဆူကြီးတို့သူတို့ပြည်တွေပါပဲလိတ်ဆူကြီးတို့ငါကနေ့သံဃောရမနဲ့ဝါရပြိုင်မယ်မင်းတို့ဆွဲကြဆွဲကြအဲအဲ့ဒီကဝါရပြိုင်တဲ့ခါကာလမှာပြောတာဆိုတဲ့မင်းတို့နားထောင်ရအောင်ဆွဲကြဒါကြဆိုပြီးတော့ခေါ်ပြီးတော့အင်းနာသာပြာထံသွားတာကိုဝေသာလိကြီးမာဝန်တော့ဘုဒ္ဓကရတာပါသွားအဲ့ဒီခါမှာ လက်ဆွေ900လည်းမတော်သိမ့်ပုဂ္ဂိုလ်တွေကလည်းပဲသတင်းကြတော့လိုက်လာကြတာအများကြီးဆိုတာပါပဲပရိသတ်တွေကတော့ဟိုရောက်တော့မြတ်စွာဘုရားစောစောကတည်းကနည်းနည်းနည်းနည်းစောစောကတည်းကလောကကိုဖြန့်ပြီးတော့ဒီနေ့သစ္စကပြပိုင်ကြီးထားလိမ့်မယ်သူတကြီးပရိသတ်တွေနဲ့တကွာလာလိမ့်မယ်အဲလာပြီးတော့ဥဝါဒတွေပါတယ်နဲ့ဆွေးနွေးလိမ့်မယ်ပြောလိမ့်မယ်အဲဒါဟောရပြရမယ်သူပရိသတ်တွေအများကြီးနဲ့နေနေတော့ကတော့အကြောင်းဝင်းနဲ့နေဘူးရဆင်မပြေဘူး တော်တော်တဲ့သိပ္ပံအောက်တစ်ခုမှာသွားနေမှာပဲဆိုပြီးတော့အဲဒီမအောင်တော်တဲ့မှာဒီကောင်းတဲ့နေရာကောင်းတဲ့သိပ္ပံကြီးဒီပေါ်မြတ်စွာဘုရားသွားပြီးသောတော်ကနေရေရေတဲ့နဲ့ရှိတဲ့ညံသွားနေတာဟိုအကြောင်းရောက်တဲ့ခါကျတော့ရဟန်းတော်တွေကဈဉ္ညာရှားအောင်ပြောနေတာတွေ့အဲဈဉ္ညာဆက်တာလည်းဘာလို့သာတော့ဆိုလို့ရှိရင်သုံးစားတိကကအစာပြေအောင်လို့ဆိုပြီးတော့ဒီလိုလူနည်းဖွင့်တယ်နေရာချင်းတော့ နေကံတန်တရားအထုတ်နေတဲ့ပုဂ္ဂိုလ်ရေတဲ့သာသောပြီးဈဉ္ညာလျှောက်อืมဈဉ္ညာလျှောက်ပြီးတော့ကိုယ်မှာအဲအခိုးငွေလဲပြီးတော့ကျမ်းမာမာလည်းရှိစိတ်လည်းခိုင်ခံ့ပြီးတော့နေတဲ့ခါမှာတရားအထုတ်ထိုင်နေတရားအထုတ်တယ်အဲ့ဒါဟုတ်ပါအဲ့ဒါသိနေရောပါတယ်ဗျအဲ့ဒါကြောင့်သာသာပြီးတော့ဉာဏ်လျှောက်ပြီးတော့ထိုင်ပြီးတရားအထုတ်အဲ့ဒီအကြောင်းနဲ့ကိုယ်တော်တွေတွေ့တော့ ညာဘောရကဘယ်မှာရှိတယ်လဲခုမြင်ကျင်လို့ခုမြောက်ကျင်လို့ညသာပြမျိုးရအခွင့်တောင်းညသာပြခွင့်ပေးလို့ရှိရင်မေးကျင်ပါတယ်တခုသောအချက်ကိုမေးကျင်ပါတယ်ဆိုတော့ညသာပြ ဥစ္စာအဂိဝေဒနာယရာခင်ခတိအဂိဝေဒနာအဂိဝေဒနာနဲ့ဖြစ်သောသစ္စကပရဝိုက်ယံအာခင်ယရာခင်ခတိယံအာခင်ခတိအကျဉ်အရာကိုမေးလို့ဤတန်ထုံမေးလို့ရာကိုပု္ပ္ပမေးလို့ဒါတရားခွင့်ပြုတဲ့တရားခွင့်ပြုတာမေးညာမေးတရားမေးမေးညာမေးရော့တယ်ခွင့်ပြုတာမန်ပုဂ္ဂိုလ်တွေကဆိုရင်တော့မေးပါသိလို့ရှိရင်တရားတာပေါ့ဒီလိုပဲပြောရတယ်

ဘသူကမေးမေးအဲခွင့်ပြုလိုက်တာပဲမေးကြည့်ရမေးအဲမေးတဲ့ဥစ္စာကြားမယ်အဲဒါခွင့်ပြုလိုက်အဲဒီတော့သူကမေးရဲ့မြတ်စွာဘုရားတတိတွေကိုဘယ်လိုသမင်းဆုံးမပါသလဲဘယ်လိုသမင်းဆုံးမမှုများနေပါသလဲခဏကမေးပေါ်နေမေးရသစ္စာဘုရား အပြင်တသိဖြေထားပြီးတော့သိနေတာဟောသိနေတော့သင်္သာတိဖြေတဲ့အတိုင်းပဲသူကဖြေရတယ်အင်းနောက်မှတခြားဟာဖြေလို့ရှိရင်သစ္စာလေးပါးဟောနေတာကပထမမေခဲ့ပြီးသားကနေသနဲ့အနာတအဖြေရတာအခုတော့သစ္စာလေးပါးကိုအဲညွှန်ကြားနေတဲ့စသည်ဖြင့်သစ္စာပြအဲ့ဒါတွေသစ္စာလေးပါးတွေဟောနေတာပဲအဲ့ဒီလိုဆိုရင်သူကရှင်ဟိုကတတိဖြေတာနဲ့သစ္စာပြဖြေတာနဲ့မတိုက်ပဲခြင်း ရှင်ရတသိဖြေတုံးကအနိစ္စနဲ့အနတ္တဖြေတာဒုက္ခမပါဘူးအဲဒုက္ခပါထည့်ပြီးတော့ဖြေလို့ရှိရင်လည်းတသိဖြေနဲ့မြတ်စွာဘုရားဖြေမကိုက်ပဲခြင်းဒါကမြတ်စွာဘုရားကလည်းအဲ့ဒီတိုင်းပဲရှင်တသိဖြေတဲ့အတိုင်းပဲယုံမမြဲဝေဒနာမမြဲသင်ညာမမြဲသင်္ခါရမမြဲဝိညာဉ်မမြဲယုတ်အနတ္တဝေဒနာနာတာပညာနာတာသင်္ခါရနာတာဝိညာဉ်အနတ္တ အလုံးစုံသောသင်္ခါရတရားတွေအနိစ္စအလုံးစုံသောသဘောတရားတွေအနတ္တလို့အာဗျာဒီလိုပဲတတိတွေကိုဘုရင်ဆုံးမနေတယ်ဒီလိုဟောကြားနေတယ်ဒီလိုသူရင်ဆုံးမတဲ့အဆုံးမပဲများနေပါလေလို့ပြောတော့သူပထမရထားတဲ့အဖြေနဲ့ကိုက်နေတယ်သူကသဘောကျတာပေါ့လေအလွဲဖြေလိုက်လို့ရှိရင်လည်းသူတစ်မျိုးခက်နေတယ်အဲ့ဒါနဲ့သူစိတ်ထဲမှာ ပိုင်ပြီးနိုင်ပြီးလို့သူဖြစ်ရထင်တာကိုအနတ္တဖြေလိုက်ကြတဲ့ကငါတော့နိုင်ပြီလို့ထင်တာဆိုတော့လည်းပြောတယ်ရန်ကုန်အရှင်ကောရမဥပမာတစ်ခုပေါ်လာတယ်ဥပမာမှာဗာတယ်တတိပါတိသူတို့ရှင်းတော့အသုံးပါတော့ဥပမာတစ်ခုပေါ်လာတယ်အဲဒီဥပမာလေးပြောချင်ပါတယ်ပေါ့လေဒါနဲ့ဆိုတော့အဲဥပမာလေးပေါ်ပြီစီး ပြောခြင်းရင်ပြောပါမြတ်စွာဘုရားဆုံးပြလိုက်တော့လောကမှာတဲ့ဗိဇာကာမဗုဒ္ဓကာမဆိုဗိဇာကာမဆိုမျိုးစစ်ဗုဒ္ဓကာမဆိုတာစိတ်ရှင်နေတဲ့သိတဲ့နဲ့အဲမျိုးစစ်နဲ့စိတ်ရှင်တဲ့သိတဲ့ပေါင်းနေရမြေကြီးမှီပြီးတော့မြေကြီး၌ပြီးပြီးပြီးသွားရတယ်မြေကြီးမရှိရင် ဒီမျိုးစေ့တွေဖြင့်လည်းမပေါက်ရမကြီးပွားနိုင်ဘူးလူတွေခေါင်းအင်အားရှိတဲ့လူတွေဟာစိုက်ပျိုးရေးစသည်ဖြင့်ဓမ္မဝါညောလုပ်ငန်းတွေလုပ်ကြကြင်ကြရအဲဒီလိုလုပ်ကြင်တာတွေဟာလည်းမြေကြီးမြေကြီးမြေကြီးပေါ်တည်ပြီးလုပ်ရတာပဲမြေကြီးမရှိဘဲနဲ့ဆိုရင်ဒီလုပ်ကိစ္စတွေလည်းမလုပ်နိုင်ဘူးအဲဒါလိုပဲရူပတယံပုရိသပုဂ္ဂလော အယံပုရိသပုဂ္ဂလာဤယောက်ျားပုဂ္ဂိုလ်သည်ပုရိသနဲ့ပုဂ္ဂလာနဲ့အတူတူပါပဲအဲသူတို့ခေတ်ကပြောကြရယောက်ျားကိုခေါင်းတာတွေပြောတယ်မျိုးသမီးတွေခေါင်းတာမပြောအယံပုရိသပုဂ္ဂလာယောက်ျားပုဂ္ဂိုလ်သည်ရူပတာရုပ်လင်အတ္တရှိရုပ်လင်အတ္တရှိသည်ဖြစ်၍ဘုံညာ ဘုံညာစာကောင်းမှုကို၎င်းအဘုံညာစာမကောင်းမှုကို၎င်းပါတဝတိဖြစ်ပွားစေဝါရ၏ရုပ်အတ္တရှိတော့ရုပ်အတ္တပြီးပြီးတော့ကောင်းမှုမကောင်းမှုဖြစ်ပွားတယ်ဒါနာသီလကုသိုလ်တွေလုပ်တဲ့အခါကုသိုလ်ကောင်းမှုဖြစ်အဲဒီရုပ်အတ္တကပြုလို့ဒီရုပ်အတ္တမှာပဲကုသိုလ်ကောင်းမှုတွေအကျိုးပေးတယ်ထို့အတူ ဝေဒနာခံစားရတဲ့အတ္တရှိလို့သင်ညာမှတ်သားရတဲ့အတ္တရှိလို့သင်္ခါရပြုလို့အာထုတတဲ့အတ္တရှိလို့ဝိညာဉ်သိရတဲ့စိတ်ဆိုတဲ့အတ္တရှိလို့အဲ့ဒီအတ္တကိုမိပြီးအတ္တမှာကြည်ပြီးတော့ကောင်းမှုကုသိုလ်တွေမကောင်းမှုအကုသိုလ်တွေဖြစ်ပွားရတယ်။ကောင်းကျိုးမကောင်းကျိုးတွေပြရတယ်။ အဲကောင်းကျိုးမကောင်းကျိုးတွေပေးရတယ်လို့သူကဆိုတယ်ပြောအတ္တရှိနေတာပဲမြေကြီးမရှိရင်သစ်ပင်တွေမပေါက်နိုင်သလိုအတ္တမရှိရင်ကုသိုလ်အကုသိုလ်တွေလည်းမဖြစ်နိုင်ဘူးကုသိုလ်အကုသိုလ်တွေအကျိုးပေးတာလည်းပဲမဖြစ်နိုင်ဘူးအဲဒီတော့သူကသောရသောရနာလိုက်ပါတယ်ဒီဟာကသာမန်ပုဂ္ဂိုလ်တွေဖြေတော့မပြေဘူးလေဘုရားဘုရားဖြေမှာပဲဒီသာမန်ပုဂ္ဂိုလ်တွေဖြေမပြေဘူးသူက ဥပမာဆိုခိုင်ခံကြီးလောက်တယ်အတ္တဆိုတာလည်းရှိရင်ကဒီအတ္တကဒီမကောင်းမှုပြုသူမကောင်းရိုးတွေဒီအတ္တကိုခံစားရမယ်ဒီအတ္တကလည်းကုသိုလ်တွေပြုပြီးတော့ကုသိုလ်ကြီးကောင်းရိုးတွေဒီအတ္တကလည်းခံစားရမယ်အဲဒီလိုဆွဲလာနေရရှိနေရတယ်ဝိသုဒ္ဓမရှိတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒီတိုင်းဆွဲလာနေတာပဲဒီတိုင်းပဲဆွဲလာဒီတိုင်းသဘောကျရင်ဒီအတ္တလေးရှိနေတယ်ဆိုတာအများအချင်းချင်းဆွဲလာနေတာ

အတ္တမှမရှိဘဲနဲ့ဘယ်သူကခံစားမလဲခံစားမဲ့ပုဂ္ဂိုလ်မှမရှိဘဲနဲ့အဲဒီလိုဖြစ်ဒီချိန်ကမြတ်စွာဘုရားအဲဒီခန္ဓာငါးပါးတွေနိစ္စဒုက္ခအနတ္တတွေဟောနေတော့ရဟန်းတစ်ပါးကသူ့စိတ်ထဲမှာသံတရားဖြစ်လာတယ်အဲယုတ်ယုတ်နာယုတ်ဝရဏပညာတကားတော့ဝိညာဉ်အကုန်လုံးအတ္တမဟုတ်ဘူးအတ္တမရှိဘူးအနတ္တလို့ဆိုရဲတဲ့အနတ္တကတာနိကာမနိကမတ္တနံ အာအတိတ်ကံဒီအနတ္တကတာနိအတ္တမဟုတ်တဲ့တရားတွေကပြုအပ်ကုန်သောကာမာနိကုသိုလ်အကုသိုလ်ကံတို့သည်ကမတ္တနံကအတ္တနံဘယ်အတ္တဘောသောပဋိသန္ဓေကြပါကုန်လတ္တနိအတ္တမဟုတ်တဲ့ရုပ်ဝေဒနာပညာသင်္ခါရတွေကပြုတဲ့ကောင်းမှုမကောင်းမှုတွေအကျိုးပေးတော့ဘယ်အတ္တသွားပြီးအကျိုးပေးမလဲ ကောင်းကျိုးမကောင်းရင်ကောင်းကျိုးတွေဘယ်သူကနေခံစားမလဲသူစိတ်တိုင်းဒီလိုဖြစ်နေအဲအဲဒီလိုဖြစ်လာတယ်အဲဒီလိုမှားကြောင်ဘုရားထုတ်ပြီးတော့ဟောတယ်အာတမရှိတဲ့အကြောင်းအာတမရှိပေမဲ့လို့အာတနဲ့အလားတူဖြစ်တဲ့ရုပ်ဝေဒနာအစဉ်ကရှိနေတာဟိုအဲ့ဒီအစဉ်ကတော့အာတရှိသလိုပဲဖြစ်နေလားအာတကဟုတ်တော့မဟုတ်တော့အာတလိုပဲဖြစ်နေအဲခန္ဓာ၅ပါး ယုံနာစင်တွေယခုဘဝခန္ဓာ၅ပါးယုံနာစင်တွေရှိနေတယ်အဲဒီခန္ဓာ၅ပါးယုံနာစင်တွေကကောင်းသောမကောင်းသောမှုတွေပြုတယ်အဲဒီပြုထားတဲ့ယုံနာစင်တွေပေါ်မှာကောင်းကျိုးမကောင်းကျိုးတွေတော့ပေါ်လာပဲအဲပုဂ္ဂိုလ်ရဲ့အတ္တရတော့မဟုတ်ဘူးလောကမှာဒါလည်းကူသိမြင်နိုင်တာကတော့ငငယ်ကနေပြီးတော့ဒါရတစ်ခုရလာတယ်ခြေတော့မှဖြစ်ဖြစ်လက်မှဖြစ်ဖြစ်အဲရုပ်အားနဲ့လာတဲ့ကရွယ်ကြည့်လာတဲ့ကကျတော့အဋ္ဌာဏတွေပြန်ပေါ်လာတာတဲ့ အဲဒါအတ္တရှိတယ်လည်းမဟုတ်ဘူးရုပ်ငယ်ငါရှိတဲ့ရုပ်ကလည်းဆက်ဆက်ပြီးဖြစ်နေတဲ့ရုပ်ပါ။အိုမင်းတဲ့ခါကလည်းဒီရုပ်ထဲမှာပဲအနာပေါ်လာတယ်။အဲဒီသဘောမျိုးပဲလို့။ဘောဘဝဒီကပြောင်းဝင်မယ်တယုံနာအစဉ်ကတော့ဒီနဲ့တစ်တည်းဖြစ်တယ်။ဘောဘဝနဲ့ဒီဘဝကတခြားစီတာသွားတာသုရိပိပရိသေတွေနဲ့ကတစ်တည်းပဲသုရိပိပရိသေတွေအဲတော့စိတ်နံတရားအစဉ်ကဒီနဲ့ဖြစ်တယ်။ဒီနဲ့ဖြစ်နေတော့ ဒီဘဝကယုံနာစင်ကပြုနောက်ဘဝယုံနာစင်မှာကောင်းကျိုးဆိုးကျိုးတွေဒါတွေရောက်အဲ့ဒါကသဘောပေါက်ခွေသိမလွယ်လာဘူးသူကတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့သဘောပေါက်ပါတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေသဘောပေါက်ခွေခက်တယ်ဒါကြောင့်သူကလည်းအဲ့ဒီနည်းနဲ့ယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့အတ္တရှိနေလို့အဲ့ဒီအတ္တကပြုထားတဲ့ကောင်းမှုမကောင်းမှုတွေကနောက်တစ်ချိန်ကျရင်အဲ့ဒီအတ္တဘုံပေါ်နဲ့ကြာရောက်ပြီးတော့

။ပြန်ဒီလိုဆိုသလားတဲ့။ပြန်ဒီလိုယူရှိသလားတဲ့။ရှင်ဘောရမကျွန်ုပ်လည်းဒီလိုယူရှိပါတယ်။ဟောဒီလူတွေအများကလည်းဒီလိုပဲယူရှိပါတယ်။သူကဒီလိုဆိုရတယ်။သူကစဉ်းစားတယ်။ငါတော့မေးပြီ။နောက်ပိုင်းကငါဘာတွေမိမမသိဘူး ငါဟာနေရာမကြလို့ရှိရင်ငါတယောက်တည်းမိနေတော့မယ်လူတွေအများနဲ့ရောပြီးတော့ဖြေမှပဲဆိုပြီးသူကဒီလိုဖြေတာလည်းဟုတ်ပါဘူးသူကြောက်ထဲတာမဟုတ်ပါဘူးတဲ့ဟောဒီလူတွေကအကုန်လုံးဒီလိုပဲရုပ်ဝေဒနာပညာသင်္ခါရဝิญဉ်အတ္တဒီလိုပဲယူရှုနေကြတာပါအသိနေကြတာပါပဲဆိုတော့မြတ်စွာဘုရားอืมသစ္စာကတဲ့ဟိုအဲ့ဒီလူတွေအများမဟာဒီသနာတာအဲ့ဒီလူတွေအများကမဆိုင်ပါဘူးတဲ့အဲ့ဒါတွေထားပါတဲ့အဲ့ဒါတွေက ငါထာလာပြီးတော့ဝါရတင်မွေးလာတာမဟုတ်ဘူးတဲ့သူတို့ကတခြားပဲသင်္ကငါထာဝါရတင်မွေးလာတာသင်နဲ့သာဆိုင်နေအဲ့ဒါသင်ကဒီလိုယူရှိတယ်မရှိဘူးဒါလေးသာဖြေပါ။ညာသူတယောက်တည်းမိအောင်လို့ရအောင်လို့ဟိုလူတွေရောခံလို့သူကလောက်တာနော်။အဲ့ဒီတော့မှသူဝန်ခံတယ်ဟာဟိဘောဘောတော့မှဧဝံဝဒာမိတဲ့အဲကျွန်ုပ်ဒီတင်တယ် ဒီတော့ဆိုပါတယ်ရူပံအတ္တဝေဒနာအတ္တပညာအတ္တသင်္ခါရအတ္တဝိညာဏအတ္တခန္ဓာငါးပါးအတ္တပဲကျွန်ုပ်ပဲဆိုရတယ်ဆိုတော့မြတ်စွာဘုရားလာခြင်းငါမင်းနဲ့သင်သဘောကြတယ်လို့ဖြေသင်သဘောကြတယ်ဖြေပါအေးဖြေတော့အာနာပိုင်မင်းနေပါ မြန်မာပြည်မှာလည်းမင်းတို့ဒီဘောတရားအာနာလိုက်မင်းနေပေါ်ခဲ့ပါသီးတဲ့နိုင်ငံတွေမှာတချို့နေရာတွေသူတို့ဒီနည်းနည်းပါးပါးရှိဝင်ရပါလေအာနာလိုက်မင်းနေနေရာထားခတ္တိယသမုဒ္ဒဝသိတ္တမလို့မုဒ္ဒဝသိတ္တကအဲဝတ္တောဝတိဝတ္တောဝရတု အကေဝိသိတွေပါတော့ဝရတိမောဒဝိသိတာကဥထိန်နဲ့သောအတော်အဘိသိတွေရှိတာခတ္တိယကမြေပိုင်းချင်းဘယင်မင်းအာနာပိုင်းမင်းအာအာနာပိုင်းမင်းအတော်အလိုတွေတကေဝိသိတွေမိမိတိုင်းနိုင်ငံအတွင်းနဲ့ဝရတိယတာဖြစ်တဲ့ခဲတော့ ဘယ်လိုဖြစ်တယ်လဲဆိုရင်ဂါတိတယဝဂါဂါတိတုံတတ်တဲ့သူကိုတတ်ဖို့ဇာပေတယဝဇာပေတုံဥဒ္ဒါဒံထားပြီးတော့ဆုံးရှုံးအောင်ပြုတဲ့ပုဂ္ဂိုလ်အဲပြုနိုင်ဖို့ပပဇေတယပပဇေတုံနိုင်ငံကပြည်နေတာပေးလိုက်တဲ့ပုဂ္ဂိုလ်ပြည်နေတာပေးဖို့ဝတ်တော်လိုဒီဝိရတိ ရတာဖြစ်တဲ့ခဲလို့ဝရတိအဲဒီတော့မဖြစ်ပြီဘူးလားတဲ့အဲဒီလိုအမေအစီကအာနာပိုင်မင်းတွေကကိုယ်နိုင်ငံအတွင်းကပုဂ္ဂိုလ်ဆိုရင်သာရတဲ့ပုဂ္ဂိုလ်သတ်ဖို့ရဒဏ်ထားတဲ့ပုဂ္ဂိုလ်ဥစ္စာဒဏ်ထားဖို့ရဥစ္စာဒဏ်တတ်ဖို့ရဒီနေနာပေးတဲ့ပုဂ္ဂိုလ်ဒီနေနာပေးဖို့ရအလိုအတိုင်းဖြစ်တယ်မို့လားတဲ့ဥပမာအားဖြင့်ဆိုရင် ဩပဇိနိကောသလမင်းကြီးသူ့နိုင်ငံအတွင်းမှာဒီလိုဖြစ်နေတယ်မဟုတ်လားတဲ့နောက်ပြီးတော့ဇာရတမင်းနဲ့တော့ပါလာတယ်နော်ဇာရတမင်းလက်ထက်ရောက်တယ်ဗိမိတာရမင်းလက်ထက်မဟုတ်ဇာရတမင်းလည်းပဲသူ့နိုင်ငံအတွင်းကဒီတိုင်းပဲပါရတဲ့ပုဂ္ဂိုလ်သားဖို့ဒါထားတဲ့ပုဂ္ဂိုလ်တန်ထားဖို့ဒီနေ့တဲ့ပုဂ္ဂိုလ်နေထုတ်ကိုရသူ့လိုတိုင်းဖြစ်တယ်မဟုတ်လားတဲ့ဒီတော့ဟာဖြစ်တယ်လို့ပဲဖြေပါတယ်ဖြေပါတယ် အာနာပိုင်မင်းဒိဋ္ဌိသွင်းထားတဲ့အာနာပိုင်မင်းတွေသတိရိကောသလမင်းတို့ဇာရတာမင်းတို့သူတို့အလိုတိုင်းဗာရတဲ့ပုဂ္ဂိုလ်တတ်နိုင်တဲ့သူ့လိုတိုင်းဖြစ်တယ်။ဒါထားတဲ့ပုဂ္ဂိုလ်ထန်ထားနိုင်တဲ့တတ်နိုင်တဲ့သူ့လိုတိုင်းဖြစ်ဒီလိုမှသူကဒီလိုပဲအာနာအာနာပိုင်းနာလို့လူကြီးတိုင်းသူကလုံနိုင်တယ် အဲဒီကနှင်ထုတ်တဲ့ပုဂ္ဂိုလ်နှင်ထုတ်နိုင်တယ်လို့ကျင်းဖြစ်ပါတယ်အဲ့ဒါတော့မူသေးပါဘူးတဲ့အဲသူတို့တိုင်းပြည်ဖြစ်တဲ့ဝေသာလီကဒီလိုတူရဲ့မင်းမဟုတ်ဘူးလူအများစုအများစုနဲ့ခုခေတ်ကာလမှာအများစုနဲ့အုပ်ချုပ်တဲ့နည်းမျိုးနဲ့တူပါတယ်သူကအများစုနဲ့အုပ်ချုပ်ကြတဲ့ဝေသာလီကဝေစီမင်းတွေမာလာတိုင်းကမင်းတွေမာလာတိုင်းကလည်းဒီလိုအများအများစုနဲ့အုပ်ချုပ်တော်တော့ အဲ့ဒီမင်းတွေလည်းပဲအာဏာရှိပါတယ်တဲ့သူတို့လည်းသူတို့သူတို့နိုင်ငံအတွင်းမှာတော့သူတို့လူရှိတဲ့အစိုးရပါတယ်ပါထိုင်တဲ့ပုဂ္ဂိုလ်သာနိုင်တယ်ဓာတ်ထားတဲ့ပုဂ္ဂိုလ်ဓာတ်ထားနိုင်တယ်အင်းနင်းထုတ်ထိုက်တဲ့ပုဂ္ဂိုလ်နင်းထုတ်နိုင်တယ်အဲ့ဒါအကုန်လုံးအလိုအတိုင်းဖြစ်ပါတယ်သူကဖြေလိုက်တာဖြေလိုက်တာမြတ်စွာဘုရားကောင်းပြီလားချင်း သစ္စကာတဲ့သင်ကယုတ်ဟာငါအတ္တပဲလို့သင်ကဆိုသည်အတ္တဆိုတာအစိုးရမှာကိုကိုယ်အတ္တဆိုကိုယ့်ကိုယ်ကိုကိုလိုရှိတဲ့ကြည့်ရမှာပေါ့ခန္ဓာကိုကိုယ်ပိုင်တဲ့နယ်ပယ်တွင်မင်းနေဆိုရတယ်ဘုဒ္ဓတိဒေဝသောသတ္တမေရူပေဩမေရူပဟောတုအမေရူပမဟောတိတိသတ္တမေရူပေထိုအတ္တလို့ဆိုတဲ့ယုတ်တရား၌

အဲနိဝတိအာဒဆိုတော့ဒီအာဒဟာကိုယ်လည်းအမြဲတည်နေတယ်လို့လို့ဆိုပါတယ်ခန္ဓာ၅ပါးအကုန်လုံးဖြစ်ဖြစ်ရုပ်တစ်ခုတည်းဖြစ်ဝေဒနာတစ်ခုတည်းဖြစ်ဖြစ်အဲဒါခန္ဓာကိုယ်လည်းအမြဲတည်နေတယ်ပြည့်သွားတယ်လို့ဆိုတာမဆိုဘူးဆိုတာအမြဲတမ်းတည်နေအာဒဆိုလို့ရှိရင်တက်ရှင်နေအကောင်းမှုမြဲတည်နေကာရကမိမိတို့မှုရာကရိယာတွေသူကပဲပြုနေအတ္တကပဲပြုနေအတူတူပါပဲကိုယ်တည်းရှိနေတဲ့အတ္တအပြုတာဝေရကလည်းကောင်းဆိုးတွေခံစားတယ်သူကခံစားနေတာပဲ အဲသူ့ရဲ့ဂုံလိုက်ပြီးတော့ဒါနိဝါဒီအတ္တကာရကအတ္တဝေရကအတ္တလို့သုံးမျိုးခွဲတာဒီအတ္တတစ်ခုတည်းပါပဲတစ်ခုတည်းရဲ့အစွမ်းတတ္တိအဲ့ဒီအတ္တတွေဟာတာမီအစိုးရတာပဲကိုယ်အတ္တကိုယ်ကိုဆိုတော့ကိုယ်လိုရှိတယ်ဖြစ်တာပေါ့သူများကိုဆိုရင်ဘယ်တော့မှမတတ်နိုင်ဘူးอืมသူများကိုဆိုရင်သူများသွားရင်သွားမှာလာရင်လာမှာလို့ရှင်တော့မှာမလို့ရှင်နေမှာပဲကိုယ်ကိုယ်တော့ကိုယ်အစိုးရတယ်လို့ဒီလိုဆွဲရှိတာတော့ကိုယ်နေခြင်းနေမနေခြင်းသွား သိချင်လုပ်ချင်ရင်လုပ်မလုပ်ချင်နေအဲကိုယ်ကိုယ်နဲ့ကိုယ်တော့အစိုးရနေတယ်လို့ဒီလိုပဲဆွဲလာတာရှိတယ်ခုနကကိုယ်ပိုင်တဲ့ဖြစ်တဲ့တိုင်းပြည်နိုင်ငံအတွင်းမှာပတ်ထိုက်တဲ့ပုဂ္ဂိုလ်ပတ်ဖို့ရပိုင်နိုင်တယ်ဓာတ်ပေးတဲ့ပုဂ္ဂိုလ်ဓာတ်တတ်နိုင်တယ်ဓာတ်တတ်ဖို့ရပိုင်နိုင်တယ်နင်းထုတ်တဲ့ပုဂ္ဂိုလ်နင်းတဲ့ဖို့ရပိုင်နိုင်တယ်အဲ့ဒါလိုပဲပါမီအတ္တအစိုးရရမယ်အတ္တဆိုရင်ကိုယ်အတ္တကိုအစိုးရရမယ်ယုတ်ကအတ္တဆိုရုပ်ဟာ အစိုးရနဲ့အဲဒီရုပ်ဟာအဲရုပ်ဟာဒီလိုသာဖြစ်ပါစေဟိုလိုမဖြစ်ပါစေနဲ့ကောင်းကောင်းသာဖြစ်ပါစေမကောင်းကြောင်ဖြစ်ပါစေနဲ့နုနုပြေပြေလေးသာဖြစ်ပါစေမအိုပါစေနဲ့ကျန်ကျမမာကြီးဖြစ်နေပါစေမကျမ်းမမာဖြစ်ပါစေနဲ့အသက်ရှင်နေတာနေပါစေမသေးပါစေနဲ့အဲဒီလိုရုပ်ကိုသိုးရပါမလားတဲ့သိရုပ်ပြင်သိုးရပါမလားမေးတယ်။သူကတရားခဲ့တယ်။ရှင်နာကအသိုးရတယ်သူကဝန်ခံလာပြီးတာချင်း ကိုယ်ပိုင်နေဆိုရင်ဆိုရတယ်အာနာပိုင်မင်းနေတာမဟုတ်ပါဘူးတဲ့သူတို့ဝိဇီတို့မာနတို့ကအပေါင်းလိုက်အုပ်ချုပ်တဲ့မင်းနေလည်းပဲသူ့နိုင်ငံအတွင်းတော့သူတို့ဆိုရတာပါပဲဆိုပြီးသူကရှင်းဆွပြီးတော့သူကဖြေထားတာကိုဖြေထားတော့သူကအခုသူကရုပ်ကိုအတ္တဆိုရပါတယ်ဆိုတော့အဲ့ဒီရုပ်ဆိုရရလားလို့မေးတော့အဲ့ဒါခက်ဆိုရတယ်လို့ပြောလို့ရှိရင်လည်းပဲသူနောက်ကမိတ်ဆွေမင်းသားတွေက မေကိုထုတ်လိုက်မယ်လက်ရှိမင်းသားတွေကမင်းသားတွေဆိုတော့မင်းဆိုတော့မမျိုးတွေဆိုတော့ရုပ်ဆင်းတွေပါတယ်လှပါအရွယ်ကလည်းသူတို့ကပြူနူးတဲ့ရွယ်ဆိုတော့အနာလှပါတင့်နေကြတယ်ဆိုတော့ညနေမှလာပဲသူတို့အထက်တန်းကြတဲ့မျိုးတွေကဒီလိုပဲဒီနေ့တည်းတည်းဒီပါပဲဘယ်မျိုးမှပဲဖြစ်ဖြစ်သာချူတဲ့မျိုးသာမဲတဲ့မျိုးချူချူတဲ့မဲမဲတဲ့သူမျိုးတဲ့တော့သူအထက်တန်းကြတဲ့မျိုးတွေကတော့ရွေယူကားတွေကအရွယ်ကောင်းတဲ့အချိန်မှာလည်းညရတဲ့ပို့ပြီးတော့လှပါတာပါပဲ အဲလိသုမင်းသားတွေအနန္လာဘတင်းတယ်ပြီးတော့နေကြတယ်တဲ့လိသုမင်းလိသုမင်းသားတွေကဘေးကထုတ်လိမ့်မယ်တဲ့ဆရာကြီးအဲဆရာကြီးရုပ်ကကျွန်တော်တို့လိုမလှဘူးဆရာကြီးရုပ်အစိုးရလို့ရှိရင်ကျွန်တော်တို့လိုလှအောင်လို့လုပ်ပါတော့လားမေးကြမယ်အဲဒီရက်ခက်မယ်တဲ့ဒါတော့ဒီမဖြစ်ဘူးဘာဖြစ်မှမသိဘူးဖြေကြမရှိပဲဖြစ်နေတော့ခက်အစိုးမရပါဘူးဆိုရင်လည်းရှင်သားကအစိုးရပါပဲသူကဖြေပြီးသားဖြစ်နေတာအဲကိုကိုပိုင်နေဆိုလို့ရှိရင်အတ္တဆိုတာကိုပိုင်နေကို အဲဆိုရပါတယ်အတ္တကိုအတ္တပဲဆိုတော့သူပိုင်နေဖြစ်နေတာအဲဆိုရပါတယ်ဖြေကြလို့ရှိရင်လည်းဆိုရပါတယ်ဖြေလို့ရှိရင်အဲ့ဒီလိုပဲဒီရုပ်ကိုသူများလိုပဲလှလှပပတင်းတင်းတည်းဖြစ်အောင်လို့ရုပ်ပါတော့လားအစိုးမရပါဘူးပြောရရင်လည်းခဏကဆိုရပါတယ်ပြောထတာအစိုးမရဘူးဆိုတော့အနတ္တဖြစ်ဆိုအတ္တမဟုတ်ဘူးအရှိကဆရာတွေကအဲ့ဒီအနတ္တအစိုးမရဆိုတော့ဒါကြောင့်မို့ဒီနဲ့တွေးထားတာကသဘာဝ ဟောအဓိပ္ပာယ်နဲ့ကိုပေးထားတာအတ္တဆိုတဲ့တဏှက်ကအတ္တအတ္တပါအတ္တဆိုတာပေါ့အဲသက်ရှင်နေတဲ့အကောင်လို့အဓိပ္ပာယ်ရှိပါတယ်တဘဝလုံးသက်ရှင်ပြီးကြီးနေတဲ့အကောင်လို့အဓိပ္ပာယ်ရှိဇီဝတဲ့အတ္တဇီဝဆိုတာသက်ရှင်သက်ရှင်နေတဲ့အကောင်အဲဒီတော့အနာတ္တဆိုတာသက်ရှင်နေတဲ့အကောင်မဟုတ်ဘူးသဘောတရားပဲဒုက္ခိတနဲ့သူဖြစ်ပြနေတဲ့သဘောတရားပဲဒီလိုရှိတယ်တဏှက်ကအဓိပ္ပာယ်နဲ့ကတော့အတ္တဆိုလို့ရှိရင်ကိုယ်ပိုင်နဲ့ဖြစ်နေလို့ကိုယ်ကိုဖြစ်နေလို့အဆိုးရတယ် ဆိုရတယ်လို့ဆိုရမယ်အနတ္တဆိုတော့အစိုးမရဘူးရုပ်ဟာအစိုးမရဘူးကိုယ်ပိုင်နဲ့သက်ရှင်တဲ့အကောင်မဟုတ်ဘူးဒုက္ခိုက်တာနဲ့ဖြစ်ပြီးပြည့်သွားတဲ့သဘောအကြောင်းကလည်းသာဖြစ်ပြတဲ့သဘောအကြောင်းရှိလို့ဖြစ်တဲ့ဖြစ်ပြီးရင်လည်းသူချိန်ကျရင်သူပြည့်သွားတယ်အစိုးမရတဲ့သဘောပဲဒါကြောင့်မဖြစ်เสียတွေကအိဋ္ဌာအိဋ္ဌာအမြဲမရှိဒုက္ခဆင်းရဲဤအနတ္တအစိုးမရလို့ညာတာအဲဘုန်းကြီးရှိတယ်မှာသိတဲ့ဘောပေါအောင်နောက်မှာ အဲဒီဘုသူရတွေရှိလာမှသဘောပေါက်တယ်တရားဆရာတွေကဒီတာမီအတ္တကိုကြည့်ပြီးတော့အစိုးမရတယ်ပြန်တယ်အနေစာအမြဲမရှိဆိုတာကတော့ဒီဘုဖြစ်တုန်းကတော့ဒီလိုသုံးလို့နဲ့ဒီပါအခုဖြစ်နေတော့မတော်ပါဘူးအမြဲမရှိဆိုတာမမြဲဘူးလို့ဆိုတာပါပဲအိဋ္ဌမြဲသည်အိဋ္ဌမမြဲဘူးလို့ဆိုရမယ်အာရူပယုတ်သည်အိဋ္ဌမမြဲဆိုတာကအမြဲမရှိဆိုပြီးတော့အဲ့တော့ရှိကပြန်လာအဲ့တော့ရှိကပြန်လာအကြောင်းပြုပြီးတော့ အဲဒီခုနကဒုက္ခမြဒုက္ခကြီးပဲဆိုတော့ဝါရဒီလိုနဲ့ပုဂ္ဂိုလ်ကအမြဲမရှိဆိုတာအမြဲကိုမရှိတာဘာမှမရှိတာဆိုပြီးတော့သူကဒီလိုဟာတွေသူ့ကိုခေါ်တာကိုအဲဘုရားမြည်တဲ့ပုဂ္ဂိုလ်တွေကသူဟောတဲ့အတိုင်းအမြဲမရှိဆိုတာအမြဲမရှိတာပဲဘာမှကိုမရှိတာတကယ်ကိုမရှိဘိတ်မရှိသူကလျှောက်ပြီးတော့ဒီလိုဝါရတွေလုပ်တယ်သူကဟင်းကြီးကဆရာတွေပြေးထားတဲ့အနေနဲ့သူခုတုံးလုပ်ပြီးတော့သူ့ဝါရမဟုတ်တာတွေလျှောက်တည်တယ်ဆိုတာ မမြဲဘူးလို့ပြောတာပါပဲမြဲမရှိတာမဟုတ်ပါဘူးရှိတော့ရှိပါတယ်စိတ်သက်ခိုက်တာလည်းရှိတာပဲစိတ်ပြီးကြောက်တာလည်းမရှိဘူးမမြဲဘူးလို့ဆိုတယ်အိသာမမြဲဒုက္ခဆင်းရဲအနတ္တအတ္တမဟုတ်ရဏကတာပါပဲအတ္တမဟုတ်ဆိုတာကိုအစိုးမရပါမင်နဲ့ကြည့်ရပြီးတော့အဲဒါလေးဆိုကြအောင်လေဒီကိုယ်တည်းကဆိုရတဲ့ ငါကောင်ရှိသည်ဟုထင်သာကသာမီအတ္တပဲဒါလေးနဲ့နားလည်ထားအောင်ပါတချို့အတ္တနာတ္တတွေဟောတာဟောတာနားမလည်ဘူးသူများကသူကပြည့်နေတာအတ္တနဲ့နာတ္တမကွဲဘူးဘာညာစသည်ဖြင့်ပြောတာသူတို့ကအတ္တသိမနေဘူးအတ္တဆိုတာဒီပုံသဏ္ဍာန်ပညာကိုသူတို့ကအတ္တမှန်လားရုပ်အကောင်ထည်ကြီးနဲ့သင်လို့ရှိရင်အတ္တယောက်ျားအထယ်ရာကြီးနဲ့မိန်းမအထယ်ရာကြီးနဲ့ င်းလို့ရှိရင်အာတသစ်ပင်တော်သစ်ပင်ဆိုရကြီးတဲ့ပြင်အာတလို့ပြောဘယ်ဟုတ်မလဲဆိုတော့သစ်ပင်မှာအာတမရှိပါဘူးအာတဆိုမရှိပါဘူးအဲအသက်ရှင်နေတဲ့အကောင်နေနဲ့ဆွဲလာမှအာတအဲသာမီအာတဒီကိုယ်ဒီကိုယ်ထဲမှာသိုးရတဲ့ဘာသာရှိစေဦးထင်တာကသာမီအာတဆွဲဆိုရမယ်ဒီကိုယ်ထဲမှာဒီကိုယ်ထဲမှာသိုးရတဲ့ ဆိုရတယ်ငါကောင်ရှိသည်ဟုထင်တာကငါကောင်ရှိသည်ဟုထင်တာကသာမီအတ္တဆွေသာမီအတ္တဆွေဒီကိုယ်ထဲမှာဒီကိုယ်ထဲမှာဆိုရတယ်ဆိုရတယ်ငါကောင်ရှိသည်ဟုထင်တာကငါကောင်ရှိသည်ဟုထင်တာကသာမီအတ္တဆွေသာမီအတ္တဆွေဒီကိုယ်ထဲမှာဒီကိုယ်ထဲမှာဆိုရတယ်ဆိုရတယ်ငါကောင်ရှိသည်ဟုထင်တာကငါကောင်ရှိသည်ဟုထင်တာက တ္တပဲသာမိအတ္တပဲဆိုကြတာဒီကိုယ်ထဲမှာကိုရတဲ့ငါကောင်းကြည်စီကိုသင်နာကသာမိအတ္တပဲဒီကိုယ်ထဲမှာကိုရတဲ့ငါကောင်းကြည်စီကိုသင်နာကသာမိအတ္တပဲဒီကိုယ်ထဲမှာကိုရတဲ့ငါကောင်းကြည်စီကိုသင်နာကသာမိအတ္တပဲ အဲဒီဗာမိအတ္တဆိုအနတ္တအစိုးမရဆိုတာဗာမိအတ္တဆိုကိုဖဲတာအတ္တဆိုရင်ကိုယ်အတ္တဆိုကိုယ်ဆိုရတယ်ကိုယ်နိုင်ငံတွင်ကအရာဝတ္ထုတွေကိုအဲဒီဘုရင်မြတ်ကအစိုးရတယ်လို့ပဲအာနာဝိမင်းကအစိုးရတယ်လို့ပဲကိုယ်ပိုင်နေဖြစ်တဲ့ကိုယ်အတ္တကိုအစိုးရရမယ်အဲကိုယ်အတ္တကိုအစိုးရတယ်လို့အဲဒီလိုအနေနဲ့ပဲရှိတယ်ဒါကြောင့်မို့ အကိဝေဒနာအကိဝေဒနာအနွယ်ရှိတဲ့ပစ္စကသဘာဝသင်ကရုပ်ကိုအတ္တလို့ဆိုရဲအဲသင်ရုပ်ကိုသင်ဆိုရရလားဒီလိုသာဖြစ်ပါသေးလို့မဖြစ်ပါသေးနဲ့ဘိုလ်လိုရှိတယ်နဲ့ဖြစ်ပါသေးလို့ဆိုရရလားလို့မျိုးတော့ဒီကြည်ရခဲ့အစိုးရပါတယ်ဖြစ်ရင်လည်းပဲခဏပြောတယ်သူသောရဏပြေရောက်လာခင်ဗျားတို့လှအောင်လို့လုပ်ပါတော့လားမဟုတ်အောင်လုပ်ပါတော့လားသောရဏပြေ အစိုးမရပါဘူးဆိုလို့ရှိရင်လည်းမြတ်စွာဘုရားဝါရနောက်ရောက်သွားသူဟာသူသူဝါရပြည့်သွားအဲဟိုကိုပြေလို့မြည်ဒီပြေလို့မြည်ခက်ဆိုင်နေတာမပြေပဲနေမြတ်စွာဘုရားဒုတိယရှင်သေးရတယ်อืมအဲဒီဝေဒနာတဲ့သင်္ခါရုပ်ကိုအတလို့ဆိုရဲအဲဒီသိရုပ်ကိုသင်ဆိုရရလား ဒီလိုသာဖြစ်ပါလေဟိုလိုဖြစ်ပါစေနဲ့မင်းရဲ့လိုတိုင်းဖြစ်ရလားအဲဒီကမဖြစ်ဘူးပြေးပြနေတာပဲအဲဒီခါကလာမြတ်စွာဘုရားအဲဒီဝေဒနာကုရမြတ်စွာဘုရားများအကြောင်းနဲ့တကွမေးတဲ့မေးတဲ့ခါကိုသုံးချိန်တိုင်းနဲ့မေးလို့ရှိရင်ဖြေရတယ်သုံးချိန်တိုင်းနဲ့မေးလို့မှဖြေပဲနဲ့ပြေးနေလို့ရှိရင်ဖြင့်အဲခေါင်းခုနှစ်စိတ်ကွဲပြီးတော့ ပျက်စီးရတယ်ပျက်စီးတတ်တယ်အဲဒီတစ်ခါမေးရင်ဖြေရောပြောအဲပါဠိတော်ထဲမှာတရားပြထားတာကတော့ဒီလိုဒီမကောင်းမကြမ်းင်းကဝရဇိနဲ့နဲ့တိုင်ပြီးတော့သူကောင်းမော်ကနောက်ကြပြန်မိတာဖြေမဖြေဘဲနဲ့သင်ကောင်းမော်ဒီဝရဇိနဲ့နဲ့ဖြေခွာလိုက်မယ် အဲဒီတော့ချင်းချောက်တဲ့အရေးကြောင်ပေါ်နေတယ်ဆိုတာဉာဏ်နဲ့လာပြီးချင်းချောက်တယ်အဲဒါအဲဒီဝရဇင်လဲနဲ့နဲ့မနာကြောင်းမကောင်းတဲ့ဘလူးကြီးအောင်ဆောင်ပြီးတော့ကြည့်ရတယ်အဲဒါကိုသစ္စကဘယ်ပိုင်းလဲမြင်တဲ့အဲဆိုဘုရားလည်းမြင်တဲ့ဘုရားပုဂ္ဂိုလ်တွေကလည်းဘယ်သူမှမမြင်ဘူးအဲဒီ နတ်တွေကလည်းသူတို့ပြတော့တာမြင်တာပဲလူမြောက်သုံးယောက်သွားတယောက်ကို30 60ဟိုဒီပြင်ပုဂ္ဂိုလ်တွေမမြင်ဘူးလို့ရှိတာအဲ့ဒါသာမန်သာမန်တစ်စီလေးသူတို့သူတို့ပြရင်ပြတဲ့ပုဂ္ဂိုလ်တော့မြင်တယ်မပြတဲ့ပုဂ္ဂိုလ်ကမမြင်ဘူးအကုန်လုံးမြင်လို့ရှိရင်တော့ဘုရားသူ့ဝါရလိုက်သူ့ဝါရကိုလိုက်နိုင်အောင်လို့ မလူကြီးခေါ်ပြီးတော့ချင်းရောက်တယ်လို့ညာထင်မြင်ကြဆွဲလမ်းကြချင်းတယ်လို့အကုန်လုံးမမြင်မဲနဲ့တရားနဲ့သစ္စကနှစ်ဦးသာမြင်ရဒါတော့သစ္စကပြပိုင်ကြီးကပြိတ္တတွေကိုကြည့်လိုက်တယ်သူတော့ကြောက်လာပြီဝရဇင်လည်းနဲ့ကောင်းပြီးခွဲတော့မယ်ဝရဇင်ကဇီရဝဇီရဆိုစိန်ပါပဲပါနဲ့စိန်နဲ့တတ်ထားတယ်ဆိုတော့ဘယ်နဲ့လုံလဲနဲ့လည်းပြောတာဘူးဒါကနတ်ပြည်လည်းနဲ့အတုပြည်လည်းလည်းနဲ့တော့မဟုတ်ဘူး လူကြီးကလည်းလက်နဲ့ဒီမှာလက်နဲ့တရားတော့ဆိုတာခဏတွေပါလေဆောင်းနေတယ်အများကြီးရှိပါတယ်အဲဟိုတုန်းကဟိုစဉ်လက်နဲ့ဆိုတာတော့တဘာဝအချင်းပြီးနေတော့တော့နားတွေ့တယ်နဲ့နားမှလည်းတမန်ကဒီမရှိပါဘူးဆိုကြားမှာရှိအဲ့ဒါကိုသူများလည်းမြင်လို့ရှိရင်တော့သူကအာသူဒီကျက်ကျက်ကောင်းတဲ့လူကြီးပဲအဲလက်နဲ့ကြီးနဲ့ချိန်နေတော့ဆိုပြီးတော့ အဲဘလူကြီးပါဘလူကြီးပါဆိုပြီးထပြေးနေတယ်ကြတာပေါ့လေအဲဒီတော့ပြေးဦးရလဲသူမပြေးဘူးဘေးကပုံကိုယ်တွေပြေးဘေးကပုံကိုယ်တွေကဘာမှမတုံတော့ဘူးဘာမှမမြင်ရတာနဲ့သူတယောက်တည်းကနေနေကြောက်အဲဒီတော့ငါဒီလိုလုံးလုံးဖြစ်ဘူးဆိုပြီးတော့အဲဒီမြတ်စွာဘုရားအာကိုပြီးမှဖြေမှဖြစ်မှာပဲမဖြေတော့ဖြေဘူးကတရားသဖြင့်နေတာမှန်ကတော့ဘယ်သူမှမချင်းချောက်သည်ဖြစ်စေအမှန်တိုင်းမင်းဒီညာကြီးပုဂ္ဂိုလ်တွေဆိုတာအမှန်နဲ့ကြည်ရတာပါပဲ ကိုယ်ကမှားနေတယ်မှားတာဝန်ဟားတာဒါကြီးဘေးကပြိတ္တတွေပြေးတာပဲဆုံးရတဲ့ပုဂ္ဂိုလ်တွေကဘလူကလည်းမချောင်းနိုင်ဘူးတော့ဉာဏ်မင်းကလည်းလာပြီးတော့မချောင်းနိုင်ဘူးတော့သူကမဖြေပဲနေလို့ရှိရင်ဘေးကပြိတ္တဘုရားကမင်းနေတာပဲဘယ်နဲ့တော့သင်တို့ဆရာကြီးဘာဖြစ်လို့ငါမေးဖို့မဖြေတော့သူကဖြေစရာမရှိတော့သူမှားနေလို့နေမှာပေါ့မဟုတ်ဘူးလားဆိုရင်ဘေးကပုဂ္ဂိုလ်ကအကုန်လုံးထောက်ခံမှာသူကျုံးမှာပါပဲ။ အဲဒါတချို့ကတော့လည်းအဲဒီကြားမင်းကြီးဒီနာလာပြီးတော့လက်နဲ့နဲ့ပါလည်းပြရတယ်ဆိုတော့တချို့ကမကြိုက်ကြဘူးဒီပါဠိတော်တွေနောက်ပုဂ္ဂိုလ်တွေထည့်ထားတယ်လို့တချို့ကယူကြဘုရားဂုံပြည့်တယ်လို့ဟုတ်တယ်ဒီတိချို့ကအဲ့လိုစဉ်းစားမှတော့ဒီတိုင်းလည်းပဲသူကကြည်တယ်စရာအကြောင်းရှိပါတယ်ဒီကသူကမြတ်ကြီးပြိဋ္ဌာတွေပါသေးတာပဲမြတ်ကြီးပြိဋ္ဌာတွေကသူမဖြေလို့ချင်းမဖြေရှုံးတာပေါ့မေးတယ်ဆိုတာဖြေရမှာပေါ့သူကဖြေပြီးတော့ အဲ့ဒီအဖြေကလည်းကိုယ့်အဖြေကိုနိုင်အောင်လို့သာရှင်းပြီးပြောကြရသေးတယ်အဲသုံးညတိုင်းနဲ့အမေးပဲနေတဲ့ဆိုပြဆိုင်းနေတယ်အဲ့ဒီခါကလာမှမေးပါဗျာလို့ဆိုတော့ဖြေပါတော့မယ်ဆိုတော့အဲ့ဒီနဲ့ဆိုပြမေးဒီစကားရုပ်ကိုသင်ကအစိုးရတဲ့အားကြလို့ဆိုတယ်အာသင်ဤရုပ်၌ဝရတိတေဝသောဝရတိတေ တသနေဝသောတသနေတို့ဆွေရသည်ဆွေရသောယုံ၌ဒေသင်ဝသောလူသည်ဝိရတိဖြစ်ပါ၏လောဧဝမေရူပံဟောတုငါယုတ်သည်ဤသို့ဖြစ်ပါစေဧဝမေရူပံမဟောတိတိငါယုတ်သည်ဤသို့ကမဖြစ်ပါစေနှင့်ဟုဝသောအလိုသည်ဝိရတိဖြစ်ပါ၏လောသင်လူရှိတဲ့အတိုင်းပြီးပါရဲ့လားဖြစ်ပါရဲ့လားဆွေရပါရဲ့လားလို့မေးတော့သို့မရပါဘူးလို့ဖြေရတယ် ဆိုရတယ်လို့ဖြစ်လို့ပဲဖြစ်တော့မလို့ဆိုမရပါဘူးလို့နောဣဒံပန်းတယ်နောဣဒံပန်းတယ်ဆိုမရပါဘူးဗျာလို့ဖြေရဖြေရမြတ်စွာဘုရားမနတိကရောဟိအဂိဝေဒနာအဂိဝေဒနာအဂိဝေဒနာမျိုးရှိတဲ့ပုဒ္ဒါပရဝေမနတိကရောဟိနှလုံးသွင်းဆင်းရဲပါတဲ့မနတိကရိတော်ဟာယာကရောဟိ စဉ်စဉ်စားစားနဲ့ဆင်ញင်ပြီးနှလုံးသွင်းဆင်ញင်ပြီးတော့ဖြေပါအဲသင်ဤရှင်းစကားနဲ့နောက်စကားဟာနတ်တန်ပြီးပြီမဆက်ဆက်မိဘူးတဲ့ရှင်သာတော်ကတော့အဲရုပ်ဟာဆိုရတဲ့ကျွန်တော်ဤကိုယ်ပါပဲအတ္တပါပဲလို့အဲဆိုရတယ်အခုတော့အစိုးမရဘူးလို့ဆိုရဲတဲ့ရှင်းတဲ့နောက်နဲ့တော့မမြင်ကြဘူးနောက်ကြရလို့ ခုအမှုတွေပေါ်လို့အဲဒါမင်းတော်မူပါလေอืมအဲဒါရုပ်အတ္တဆိုတဲ့ဝါဒပြီးသွားတယ်။ဟာဝေဒနာအတ္တတခါဝေဒနာဝါဒလို့ဆိုရဲအဲ့ဒီဝေဒနာကိုသင်ဆိုရရဲ့လားငါခံစားမှုဝေဒနာတွေဒီလိုသာဖြစ်ပါသေးဟုလို့ဖြစ်ပါသေးတယ်ဆိုရရဲ့လား။အဲဒီမှာလည်းမဖြစ်ပါဘူးဖျားလို့ဖြေရတယ်။သိုးမရပါဘူးလို့ဖြေရတယ်။ဘာလို့လဲဆိုဝေဒနာတွေသူကြောင်းရတယ်သာဖြစ်နေတာပဲ။ကိုယ်လိုတိုင်းသာဖြစ်မယ်ဆိုလို့ရှိရင် ကောင်းတဲ့ဝေဒနာကြီးတွေဖြစ်နေမှာပေါ့သူကအခုကလာကောင်းတဲ့ဝေဒနာတွေဖြစ်ခြင်းလို့ရှိရင်ကောင်းတဲ့အာယုန်တွေရှာပြီးတော့ပေးရတယ်ကာလပါပါလေးမြင်ပြီးတော့ကောင်းတဲ့ဝေဒနာခံစားမှုဖြစ်ခြင်းအလှပတွေအဲဒါတွေရှာပြီးတော့ပေးရတယ်နားလည်းအပန်ကောင်းတာလေးတွေကြပြီးချမ်းသာခြင်းလို့ရှိရင်လည်းအပန်ကောင်းလေးကြားတဲ့အဆူကောင်းတွေအဆူကြောတွေဘုကာလာတော်တွေရိုးတွေပါလေလွှင့်တာပါ အဲအနံကောင်းလေးတွေရှားပြီးတော့နှာခေါင်းမှာလည်းချမ်းသာအောင်လို့နှာခေါင်းလေးတွေရှားပေးရတယ်အရာသာကောင်းတွေရှားပြီးတော့ကျွေးမွေးရတယ်ရှားပေါ်မှာရတာကောင်းလေးတွေပေါ်အောင်လို့အတွေ့အထိကောင်းတွေရှားပြီးတော့ပေးရတယ်သိကုသနာကြံစီပြီးတော့လည်းပဲဝမ်းမြောက်စရာအယုံတွေအဲအခြေအနေပြည့်စုံအောင်ရှားပြန်အားထုတ်ရတယ်ဝမ်းမြောက်စရာအယုံရှိရင်ဝန်တာပဲဖြစ်ပြန်ဖြစ်နိုင်လို့သိရအများအားဖြင့်ဒုက္ခရောက် အဲ့ဒါကြောင့်ကိုယ်လိုတယ်မရှိဘူးမကောင်းတဲ့အာယုန်တွေတွေ့ရတဲ့အခါကျဆင်းရဲတွေဖြစ်တာပဲမဖြစ်ပါနဲ့ဘယ်တားနိုင်လို့မကောင်းတာတွေနည်းနဲ့ကြောက်เสียလမ်းဇာတိနည်းနဲ့ဥစ္စာပဲလမ်းညာညာလမ်းလာယွန်းဇာညာယွန်းတာပဲဆက်စုပ်ဇာညာဆက်စုပ်တာပဲနားရမှာလည်းဒီလိုပဲမခံလာတဲ့အတန်ကြီးကြားရင်ဖြင့်ခံလာအောင်လည်းမတတ်နိုင်အနံဆိုးတွေနားရတဲ့အခါသာပြီးတော့ဆိုးတွေမျက်စိနဲ့ အဲမျက်စိကမှသိခါနေတယ်ဆိုပြီးဒီမျက်စိမိတ်ထားတယ်ကြည့်နားကလည်းပဲသင်မြင်ပြီးသိခါနေတယ်ဆိုရင်ရပြီတော်ပြီနှာခေါင်းကမရဘူးနှာခေါင်းမှာအနံဆိုးတွေဝင်လာလို့ရှိရင်ဟာဘာမှသိမခံနိုင်ဘူးတခါလဲအမှန်တကိုခံရခဲ့တာပဲအပုံနာနေအမြင်နာနေများနာလို့ရှိရင်လူကပဲသိခံပြီးတော့နေအောင်တော့ရုပ်ကကခံနိုင်ပါဘူးမူနောင်နောက်ဝိတ္တိဘယ်လိုဖြစ်လာမှမသိဘူးอืม ဟောပုံနာနေတယ်မှာလူပုံနာများတော်တော်ကိုမခံနိုင်တာပြည့်လက်တွေ့ယွန်းလို့ရလည်းမဟုတ်ပါဘူးယွန်းနာကတော့မယွန်းမဲနဲ့ထားလို့ရအဲ့ဒီပုံနာနေနာနာနဲ့ခေါင်းနေခါနဲ့ကြိုက်ခဲတာဘယ်လိုဖြစ်လာမှမပုံနာလူပုံနာဘုန်းကြီးညာတော့ပါတော့ဆိုတာကြာကြီးထားတာကိုကြာကြီးထားတဲ့အရင်ခေါင်းထဲမှာပုံနာအဲ့ဒီနာမှာအလုံးမကင်းတာသွားနေရင်ခံနိုင်ဘူးသိနေတာလည်းသူကယွန်းလို့မဟုတ်ပါဘူး ညုံရတာမယုံမယုံမယ်လို့နှာခေါင်းကအနာအသိဒုက္ခပေးတာအဲဒီတော့နှာခေါင်းကအနာနာပြီးဒုက္ခဖြစ်ဖို့ရာကိုလိုတိုင်းကြည့်ဒုက္ခဖြစ်နေလည်းမဖြစ်ပါနဲ့ဒါလို့မရဘူးတရားကစားရတဲ့ခါကာလတွေလည်းဒါခက်တာပဲဈေးကားတွေပါရှိတယ်ဗမာဗမာဈေးကြီးတွေအဲဟိုနောက်နိုင်ငံဈေးတွေကတော့စားမကောင်းတဲ့ဈေးတွေဆိုးတဲ့ဈေးတွေဆိုလို့ရှိရင်ဒီမှာကကြားတွေပါလေးနဲ့အုပ်ထားလို့သူကတော့တော့အရင်နဲ့တောက်ချတယ်ပြီးတော့ဗိုက်ထဲကျမှသူကသူကိုယ်ပြီးတော့ညံ့သွားတယ် ဗမာစေးတွေကအဲ့ဒီလိုအုံရှိအမှုန့်လေးခါခါပါပြီးအဲ့ဒီဟာလေအဲ့ဒါသိခံပြီးတွေးပြီးတောက်နေဆိုကြတယ်ပြင်းဘူးဒါလည်းကိုယ်လိုက်တွေ့ဘူးရဲ့ဒါလည်းကဒေဝစကုစေးဆိုတယ်မျက်စိအတွက်ကောင်းတယ်ဆိုပြီးမျက်မျက်ရည်တွေပါလေယူကြောက်တယ်ဆိုပြီးပြေဘုန်းကြီးကစကြည့်ခိုင်းတာမနောက်ကခါနောက်တစ်ခါဆက်ပြီးတော့မတော့နိုင်ဘူးနောက်တစ်ခါဆက်တော့လို့ရှိရင်ခါအာတော့တော့ထွက်တော့မှာ ဘယ်လိုမှဘေတိခံလို့ကိုမရဘူး။တော်ခါးရသေးပဲ။ပလင်းကကွဲသွားလို့အဲဒီဆင်းမှုနေတဲ့ပလင်းကွဲလေးတွေပါနေလို့လည်းဘုန်းကြီးကဝါနဲ့စစ်ဝါနဲ့စစ်တော့အဲဒီအမှုန့်တွေရတယ်။ပြင်းသွားတဲ့မှုန့်တွေလေရပါပြီနှာခေါင်းထဲဝင်သွားတာကိုနှာခေါင်းထဲဝင်သွားတာကစားတဲ့ကြောက်ခါရုံတော့ပြောရမယ်ကဒီစီတော့အတော့ခါရသေးဘူး။အင်းအဲ့ဒါဘယ်လိုမှဘေတိစားလို့မရှိဘူး။ အဲဒါလျှာမှာမကောင်းတဲ့ရတာတွေဖြစ်ရင်ကောင်းတဲ့ရတာဖြစ်ပါလိမ့်အဲကောင်းတဲ့ခံစားမှုတွေဖြစ်ပါစေလို့ဘယ်နဲ့မှပြုပြင်လို့မရအောင်အဆိုးမရအောင်ကိုယ်အတွေ့အထိတွေဆိုးတာပဲကိုယ်အတွေ့အထိကနာတဲ့အတွေ့အထိတွေမနာပါစေနဲ့မရဘူးအဲသမထဝိပဿနာတွေနိုင်နေနေတဲ့ပုဂ္ဂိုလ်တော့သူသူကြားသဘောနေရာချင်းတော့ရှုမှတ်ပြီးတော့ဒီလိုသိခနိုင်တာလည်းရှိပါတယ်ဒီတိုင်းတော့မရဘူးသူကဆရာဆရာသူဆရာအကြောင်းတွေသူနိုင်တဲ့အကြောင်းတွေနဲ့ပြုပြင်မှရအဲဒါကြောင့် ဝေဒနာဟာခံစားမှုဝေဒနာအကောင်းဆိုးတွေကိုအဆိုးဆွရပါရဲ့လားလို့နေတော့အဆိုးမရပါဘူးဖြစ်အဆိုးမရရင်အနတ္တရောသူကအဆိုးရတဲ့ကိုယ်ပိုင်အတ္တမဟုတ်ပုဂ္ဂိုလ်မဟုတ်လို့ဟောပုဂ္ဂိုလ်ဟုတ်လို့ရှင်ကိုယ်လိုရှိတဲ့တိုင်ပြီးရမှာလို့အဲဒီမှာလည်းမြတ်စွာဘုရားနိတိကရောဤမေဂိဝေဒနာတဲ့မေဂိဝေဒနာစဉ်းစားတာဖြစ်ပါတဲ့อืมစဉ်းစားပြီးဖြစ်တာကောင်းပါလေရှိကသင်ပြောတဲ့စကားနဲ့အခုနောက်ဖြစ်တဲ့စကားတွေမကိုက်ကြဘူးလို့မြတ်စွာဘုရား သူ့မှုတွေပေါ်လို့ပေါ်ပေါ်ပြီးတော့အဲဒီမှာရှင်းနေတာဘေးကပရိသတ်တွေကတိတ်ပြီးတော့ရှင်းနေတယ်သူကသူကရှင်းရတဲ့နောက်ကလည်းကြောင်းမြန်ရှင်းနေတာအဲဝေဒနာသိညာတဲ့သိညာကလည်းသိညာကလည်းသင်ကအတ္တလို့ဆိုရတယ်အတ္တလို့ဆိုတယ်အဲဒီသိညာလည်းသင်ဆိုရရတာသိညာကငါ့အဲကောင်းတဲ့ပညာကြီးလည်းဖြစ်ပါစေမကောင်းတဲ့ပညာဖြစ်ပါစေနဲ့ဆိုရရတာဆိုတော့အဲဒီမှာလည်းသုံးမြဘူးလို့ပဲသိရပါတယ် ပညာစာမှတ်သားမှုကိုမှတ်သားမှုကအကောင်းနေကောင်းတာတွေမှတ်သားမှုတွေမြဲနေသိကောင်းမှာပေါ့အခုပညာသင်တဲ့အရွယ်တွေမှာသိကြည့်တာပေါ့ပညာသင်တဲ့အရွယ်တွေမှာပညာသင်တဲ့ခါကာလကျရင်တစ်ခါတော့ကြားနာပြီးတော့ကြည့်ရှုပြီးတော့ပတ်သားတာတွေမမေ့ပဲနဲ့အများအားမှတ်မိနေသိကောင်းမှာပေါ့ဇာမီးဘွဲတွေပါလေဖြေရမှာဒါတွေခုံလူတွေနဲ့အောင်မွေးရတယ်အကြောင်းပဲဘာမှမမေ့ဘူးဆိုရင်သိနေရကြတယ် အရင်တော့ဒီမှာအင်းကလေးမတယောက်တော့အဲတရားထုတ်ရင်လည်းသမာဓိတွေကောင်းတယ်လို့သူ့ကောင်မှလို့သူ့မှာသိသူတယ်ပြောသူ့မှာတခါလဲအစားတော့သူလည်းသံဃာ့တွေမတင်ဘူးညင်ဆယ်တောင်းမှကြအဲဒီကနေပြီးတော့သူ့မှာထူးကြတာသူ့မှာဘယ်တော့ထူးကြသွားလဲဆိုရင်သာဖြန့်ကြည့်လိုက်လို့ရှိရင်အဲဒါဖောက်ဆုံးကိုဖောက်ပြီးနောက်စာအုပ်မကြည့်ဘဲနဲ့လည်းစိတ်ထဲမှားလိုက်တယ်အဲ့ဒါလေအကုန်လုံးပေါ်နေဆိုတော့သူ့ပညာတွေတင်းနေရကြတယ်စာအုပ်ကြည့်တယ်လို့ပဲအကုန်လုံး တောက်တဲ့အလုံးတွေအကုန်လုံးပေါ်တယ်။ဒါကြောင့်ဒီမှာနောက်တစ်ခါလာလို့ဝင်တဲ့အခါဘုံလူတွေနဲ့အများကြီးအောင်တော့တယ်ဆက်ဆက်ပြီးအောင်တော့တာသူချာချာရတယ်လို့အဲဒီတရားထုတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုကြီးတွေကဖြစ်သွားမယ်ဆိုရင်သိနေကြမှာခလုံးတော့လည်းမဖြစ်တာဘူးသူ့မှာသူချာချာဖြစ်တော့အဲဒီပညာကောင်းတာတွေမှကောင်းတာတွေမှတ်သားမိတဲ့ပညာတွေမကြောက်မဖြစ်ပါစေနဲ့လို့လို့တောင်းတာလည်းမရဘူးမကောင်းတာတွေမှတ်သားမိတာတွေမမှတ်မိပါစေနဲ့လို့တောင်းတာလည်းမရဘူးမကောင်းတာတွေ တွေ့ပြီးမှားသားထားလို့ဒုက္ခရောက်နေတာလေอืมဟိုမှာကြောက်တဲ့ပုဂ္ဂိုလ်ကကြောက်စရာအာရုံကိုမဖြောင်းနိုင်လို့နောက်ကြာစဉ်းစားတဲ့စဉ်းစားကြောက်စရာတွေထပ်ပြီးတော့ပေါ်နေယွန်းစရာအာရုံတွေမှားသားထားတဲ့ပညာကမပြောက်လို့ကြာစဉ်းစားစဉ်းစားတဲ့ယွန်းစရာတွေထပ်ပေါ်နေတယ်အဲဒီလိုယွန်းတဲ့ပုဂ္ဂိုလ်တွေမစင်ကျင်ကြီးတော့ပါလို့ဆိုတော့ယွန်းတဲ့ပုဂ္ဂိုလ်ကတစ်ခါတော့မြင်ထားပြီးသမင်းစားကန်နေတဲ့ဖြစ်နေတယ်ဆိုရင် အမင်းသားနေရင်လည်းအဲဒီဥစ္စာကြီးကသွားမြင်နေတာကိုသူကယွန်းစရာအဲ့ဒါကြီးကလည်းဘယ်လိုလဲဖြစ်တာပါသိယွန်းစရာကောင်းတာလည်းသူကမယွန်းအောင်တားနိုင်ဘူးဘိုးလိုနဲ့ဘာမှဖြစ်ပါဘူးဒါကြောင့်စိုးမရဘူးလို့ဖြေရတယ်ပြီးတော့ဖြေတော့လည်းဥစ္စာကြီးကအဲဒီဝေဒနာအမှရှိတဲ့သစ္စာတော်ပိုင်းနှလုံးသွင်းဆင်ခြင်ပါတဲ့နှလုံးသွင်းဆင်ခြင်ပြီးတော့ဖြေပါရင်ရှိကပြောခဲ့တဲ့ဝန်ခံချက်နဲ့နောက်ကဖြေတဲ့အစီတော့မကိုက်ကြဘူး အဲအခုတခါငါမေးဦးမယ်ဆိုပြီးတော့သင်္ခါရသင်္ခါရခန္ဓာတရားတွေသင်္ခါရပြုပြင်အထုံးမှုတွေဟာမြဲတယ်အဆွေရအဆွေရကလားမရဘူးလားမေးသင်္ခါရတွေမှာသင်လိုတယ်ဖြစ်ပါသလားလို့မေးတော့အဲ့ဒါလည်းမဖြစ်ဘူးလို့ပြောတယ်သင်္ခါရတွေကတော့များအထုံးပြုပြင်မှုတွေအဲကိုယ်ချင်းဆံချင်းထိုင်ချင်းထားချင်းတွားချင်းလာချင်းကိုမူရတဲ့ပြုပြုတိုင်းပြုတိုင်းဟာသင်္ခါရတွေပဲအဲနှုတ်ကပြောဆိုတိုင်းပြောဆိုတိုင်းဟာပြောဆိုမှုရ အာထုမှုတွေကသင်္ခါရတွေပဲဒါကြတဲ့လောဘနဲ့အာထုတာရှိတဲ့ဒေါသနဲ့အာထုတာရှိတဲ့မောဟနဲ့အာထုတာရှိတဲ့မာနနဲ့အာထုတာရှိတဲ့သဒ္ဓါနဲ့တတိနဲ့အလောဘနဲ့အရောဓနဲ့အမောဟနဲ့အာထုတာတွေရှိတယ်အဲကုအကုသိုလ်တရားနဲ့အာထုတာလည်းရှိတယ်ကုသိုလ်တရားနဲ့အာထုတာလည်းရှိတယ်များများသားချင်းဗေဒီပုဂ္ဂိုလ်တွေမှာဝိုင်းလာရင်နေတိုင်းအကုသိုလ်တွေနဲ့ဝါးလာနေကြတာပါပဲကုသိုလ်တရားကဖြစ်ခဲ့ပါကုသိုလ်တရားဆိုတာဓမင်းတကားအာထုတဲ့ချိန်မှဖြစ်တာဒါကအာထုတဲ့ချိန်မှဖြစ်တယ်အဲဒီ ကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတွေအဲ့ဒါတွေကငါးဤသင်္ခါရတွေဒီလိုသာဖြစ်ပါစေကုသိုလ်ခေါင်းယုတ်ပေးရတဲ့ကုသိုလ်သင်္ခါရကြီးတွေဖြစ်ပါစေသရာတတိအာဟိဟိဥတ္တပအာလောဘအာရောဓစသည်ကောင်းဆောင်တဲ့ကောင်းသောသင်္ခါရတွေကုသိုလ်သင်္ခါရတွေရည်ဖြစ်ပါစေဟိုယောဂီတွေမှာဆိုလို့ရှိရင်ဉာဏ်ကြတဲ့ဓဝါကြောင့်ပါဘောတိုင်းဘောတိုင်းအမှတ်ရတဲ့ မသိမှုသင်္ခါရတွေတော့တယ်မသိမှုသင်္ခါရဝိပဿနာသင်္ခါရကောင်းသောသင်္ခါရကုသိုလ်သင်္ခါရတွေလည်းအဲ့ဒါတွေကဖြစ်ပါသေးလို့ဆိုရင်လည်းလို့လူမဟုတ်ဘူးမဟာမိတာတွေအဲ့ဒါမြင်မိတာတွေအများကြီးပဲအမှန်တရားလေ့ကျင့်ပြီးတော့လေ့ကျင့်တာရတာမှသူကအဲ့ဒီသင်္ခါရအကောင်းတွေရှိမှမှုဝိပဿနာသင်္ခါရအကောင်းတွေဖြစ်တယ်အလိုရှိကများတယ်မဖြစ်ဘူးသုံးမြတ် မကောင်းတဲ့သင်္ခါရတွေအကုသိုလ်သင်္ခါရတွေမဖြစ်ပါစေနဲ့ဆိုတော့မကောင်းတဲ့အကုသိုလ်စိတ်တွေကလည်းဝင်လာတာအသိဝိဉာဏ်သိမှုအဲဒါတွေမဖြစ်ပါစေနဲ့နှလုံးသွင်းလည်းမဖြစ်ဘူးအကုသိုလ်သင်္ခါရတွေပဲဒါတွေမဖြစ်ပါနဲ့ရပါတော့ဆိုမှလည်းမရဘူးသူကဆက်ပြီးတော့တွေးရောကြံပြီးလောက်ကိုင်းနေတာပဲအနာခက်ပါတယ်အဲဒါကြောင့်သင်္ခါရိတုသင်္ခါရတို့၌ခြေသိမ့်ဝတော့လို့ဒီဝိရတိဖြစ်ပါရဲ့လားတဲ့ ဧဝမေသင်္ခါရဟွန်တုမေငါဤတဏ္ဍာနဲ့ဧဝသင်္ခါရဤသို့သောသင်္ခါရဤသို့ကောင်းသောသင်္ခါရတွေဟွန်တုဖြစ်ကြပါစေကုန်သတည်းမေငါဤတဏ္ဍာနဲ့ဧဝသင်္ခါရဤသို့မကောင်းသောသင်္ခါရတွေမှာဟေတုံဖြစ်ကြပါကုန်သတည်းဤဤသို့ေသင်ဝသောအလိုစီဝရတိဖြစ်ပါရဲ့လားသင်လိုတိုင်းဖြစ်ရလားအဆိုးရရလားမင်းကမဖြစ်ပါဘူးရှင်ပြရတော့ပြည့်မင်းတို့လည်းဆိုကြအဲဒီဝေဒနာနယ်ရှိတဲ့သစ္စကပရပိုင် နှလုံးသွင်းဆင်ခြင်ပါနှလုံးသွင်းဆင်ခြင်ပြီးဖြေပါတဲ့အပြင်ဖြေကဝန်ခံခဲ့တာနဲ့နောက်ကဖြေတာတွေရောရှင်းတော့တော့မမြင်ကြဘူးအဲခုငါတခုမေးအောင်မယ်စိတ်ဝိညာဉ်ဆိုတာသင်္ကအတ္တလို့ဆိုရဲယံတံဝရေတိဝိညာဏအတ္တတိတွင်သင်ပြီးယံခြင်းဝိညာဉ်ကိုဝိညာဏဝိညာဉ်ပြီးမင်းငါ၏အတ္တအတ္တတိအစိုးရတော့အတ္တကောင်ဤသည်တွင်သင်ပြီးဝရေတိဆိုခဲ့သည် ဝိညာဉ်ကိုအတ္တစိတ်ဝိညာဉ်အတ္တလို့ဆိုတဲ့ဝရတိတေသထဝတောယောမေဝိညာဏဟောတိမူဝိညာဏမှာဟောတိတိတတထောအစိုးရတဲ့အတ္တဟုသောအပ်သောထိုစိတ်ဝိညာဉ်၌ဒေသင်ဝသောလောဒီဝရတိဖြစ်ပါရဲ့လားနေငါ၏ဝိညာဏစိတ်ဝိညာဉ်ဤဟောတိတို့ကောင်းကြီးဖြစ်ပါစေနေငါ၏စိတ်ဝိညာဏစိတ်ဝိညာဉ်ဤဟောမှာဟောတိ ဤတော့မကောင်းသောစိတ်မဖြစ်ပါစေလင်ဤဒီလိုဝတော်လိုသည်ဟုတ်တယ်ဒီဖြစ်ပါရဲ့လားဆိုလိုတာကတော့မာသရတူကတော့သင်ကစိတ်ကို အားရလို့ဆိုလဲအဲ့ဒီစိတ်ကလေးကောင်းကောင်းကြီးဖြစ်ပါစေမကောင်းတဲ့စိတ်တွေမဖြစ်ပါစေနဲ့လို့သင်လိုတိုင်းဖြစ်ရလားပြီးတော့မဖြစ်ပါဘူးလို့ပဲကြည်ရတယ်ဒါစိတ်ကသုံးမှမရပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်မှပူတည်တာတရားအာမထုတ်တဲ့ပုဂ္ဂိုလ်တွေကတော့သူတို့စိတ် ကိုယ်စိတ်ကိုထားမြင်ရတာလှုပ်ရှင်ရလို့ဖြစ်တယ်အောင်းမင်းနေတာอืมဟောခဏဒုက္ခမြဒုက္ခကြီးရဲ့ဟောတဲ့ပုဂ္ဂိုလ်ကစိတ်ကလေးလောဘဒေါသမောဟတွေနဲ့မရောအောင်လို့ထားထားလို့ရှိရင်ပြီးရဲ့ဆိုပြီးတော့ဒီလိုပြောတာကိုအဲဒီလိုထားလို့ဖြစ်မှမဖြစ်ပဲသူဖြစ်တယ်အောင်းမင်းအာဟုသောအာဟုသောတွေအာဟုသောကိလေသာတွေမဖြစ်တဲ့အချိန်ဟာပြင်ကိလေသာတွေငြိမ့်နေတဲ့နိဗ္ဗာန်တဲ့ဆိုတော့အဲဒါ အကုသိုလ်ကိလေသာတွေမှသူတို့သိမှမသိပဲရိုးရိုးစိတ်တွေဖြစ်နေတဲ့ခါတွေကအကုသိုလ်တွေပဲများတယ်ကုသိုလ်သိမရှိဘူးပဂတိပုဂ္ဂိုလ်တွေမှာအဲမြင်လိုက်ကြားလိုက်နားလိုက်စားလိုက်ဒုတိလိုက်သိကုသနာကြံနေလိုက်ကုသိုလ်တွေဖြစ်တာမနှံ့နဲ့ကုသိုလ်စိတ်ရှိတဲ့ပုဂ္ဂိုလ်တွေမှာကုသိုလ်ဖြစ်တာကုသိုလ်စိတ်နဲ့ဘုရားအောင်ပြုဘုရားအောင်ပြုသံဃာအောင်ပြုပြည့်စုံဘုရားအာယုံပြုအဲထောက်ပံ့ဘုရားပေးကမ်းဘုရားအောင်ပြုစောင့်ရှောက်ဘုရားအောင်ပြုသနာဘုရား အဲဆင်းရဲမှာလွတ်စေဖို့စသည်နဲ့မေတ္တာကရုဏာနဲ့အာရုံအဲဒီလိုအထူးဖြစ်တဲ့အခါကာလတွေမှာကုသိုလ်ဆိုတာဖြစ်တာအလိုလိုနေတဲ့အခါကာလတွေကုသိုလ်ဖြစ်ပါဘူးသတိပုဂ္ဂိုလ်တွေကုသိုလ်မှဘာမှကိုသိကုန်မသိဘူးအဲဒီပုဂ္ဂိုလ်တွေကသူတို့သဏ္ဍာန်မှာပြစ်တာတွေမရှိဘူးလို့ထင်ပါဘောလောဘကလည်းပဲအကျမ်းလည်းရှိတယ်နှုလည်းရှိတယ်အကျမ်းတွေကထင်ကြတယ်လောဘသူခြင်းမှုတာမန်မှုပါရမှုအကျမ်းသားတွေကသိထင်ကြပါတယ်အကျမ်းသားမဟုတ်တဲ့ရိုးရိုး ချမ်းသာသာနေလို့တဲ့စိတ်ကလေးอืมချမ်းသာခံစားခြင်းတဲ့စိတ်ကလေးဒါမြတ်စိတ်ကလေးအဲ့ဒါလောဘကမရှိဘူးဆိုတာဗုဒ္ဓစိတ်တွေအဲ့ဒီစိတ်တွေဖြစ်နေတာအဲမြင်လို့ရှိရင်ကြားယောက်ျားမိန်းမပဲအဲဘယ်သူပဲဘယ်ဘာပဲစသည်ဖြင့်သိနေတာလေးတွေရှိတယ်အဲ့ဒါတွေလည်းပဲအဲကုသိုလ်အထူးပြုတာမဟုတ်လို့ရှိရင်အဲ့ဒီခိုက်တာမဟာဗျာအကုသိုလ်တွေပဲအကုသိုလ်နဲ့မယုတ်ဖလာပြီးနေတာလောကပြုပြီးတာပြီးလိုက် အကုသိုလ်တွေနဲ့လောဘနဲ့ပြီးတာများပါတယ် ဒေါသကတော့ဖြစ်ကြတာများမောဟနဲ့တိတာတွေကတော့ပိုးပြီးများညာနုပ္ပခါပေါ်တယ်ညာနာအတိမပါပဲနဲ့လစ်လီရှုနေတာတဲ့အဲဝန်တာတာလည်းမဟုတ်စိတ်ကြတာလည်းမဟုတ်နှစ်သက်တာကလည်းမဟုတ်သိဆိုးတာလည်းမဟုတ်ညာနာညာမပါပဲနဲ့ညာနဲ့ကင်းပြီးတော့လစ်လီရှုနေတယ်ကောလေလာဖြစ်နေတယ်ကောအဲ့ဒါညာနုပ္ပခါပေါ်တယ်အဲ့ဒါလောဘ လောဘတွေကကျမ်းသာတဲ့လောဘမဟုတ်ဘဲနဲ့နုညံ့သိမ်မွေ့တဲ့လောဘနဲ့ရှင်နေဖြစ်နေတယ်အဲဒီလိုချိန်တွေကိုကိလေသာကင်းတဲ့အချိန်တို့ယူဆပြီးအဲဒီပုဂ္ဂိုလ်ဟောထားတယ်အဲဒါသိပါမယ်ကွာဘယ်ကလာနိဗ္ဗာန်ဟောရမယ်ကိလေသာလည်းရှင်နေမကင်းပါဘူးမဂရိရှိနေမဂရိမဂရိစိတ်တွေဖြစ်နေတာကုသိုလ်မဟုတ်ရင် အကုသိုလ်ကခန္ဓာတိလဘာဝနာစသည်နဲ့မဆက်ဆက်တဲ့စိတ်တွေဆိုလို့ရှိရင်အကုသိုလ်စိတ်တွေပဲ အဲလောဘဒေါသမထင်ရှားလို့တာမပေါ်တော့သူကမောဟကတော့အသိခဲ့ပါတယ်မောဟဆိုတာကပဂတိပိယတိတာမြဲတဲ့အနေနဲ့ပြီးတယ်ချမ်းသာတဲ့အနေနဲ့ပြီးတယ်ကောင်းတဲ့အနေနဲ့ပြီးတယ်ရောက်မြတ်ပုဂ္ဂိုလ်သတ္တပညာအနေနဲ့ပြီးတယ်အဲ့ဒီပြီးတယ်ကမောဟပြီးတယ်ပဲသူကမပြီးတာဘူးပြိတ္တာမှမပြီးအဲ့ဒီအချိန်တွေသူကပြိတ္တာကျင်းတယ်ဆိုပြီးနိဗ္ဗာန်ဆိုပြီးအာရုံဒါနဲ့ဒိဋ္ဌကြီးတယ်ဆိုတော့မဟုတ်တာပါပဲပြိတ္တာကျင်းတယ်ဆိုတာကလည်းမဟုတ်ဘူးဒါလေးအာရုံပြုနေနိဗ္ဗာန်အာရုံပြုဆိုတာလည်းမဟုတ်ဘူး အဲ့ဒါတွေကိုသူ့ဝါဒနဲ့သူတည်းတဲ့ပုဂ္ဂိုလ်ရဲ့ကြိုက်နေတာပဲအဲ့ဒီစိတ်တွေကိုတရားထုတ်တဲ့ပုဂ္ဂိုလ်တွေကြာထိထိမိမိအားထုတ်ရင်ပြီးတယ်မကောင်းတဲ့စိတ်တွေမဖြစ်ပါစေနဲ့မကောင်းတဲ့စိတ်တွေမဖြစ်စေရဘူးရှိမှတဲ့စိတ်ကြီးတွေဖြစ်စေရမယ်ဆိုပြီးတော့ကောင်းတယ်ပိန်တယ်ထိုင်တယ်ထိရဲ့မြင်တယ်ကြားတယ်စသဖြင့်ပေါ်ရပေါ်ရမှဒီထဲကနေဒီမတော်အသိကူးတွေထွက်တယ်ဆိုတာမသွားပါနဲ့ဒါတော့ဘယ်ရလိမ့်မလို့လားအဲဒီစိတ်တွေမဖြစ်ပါစေနဲ့တားထားလို့မရဘူး သူသဘောတည်းမဖြစ်တာအနာတအဆုံးမရတာလေအဲဒါကြောင့်သင်စိတ်ကိုသင်ဆိုးရရလားကိုယ်လိုတဲ့ဖြစ်ရလားလို့မေးတော့မဖြစ်ပါလို့ဖြေတယ်အဲဒီလိုဖြေတော့မဟုတ်ဘူးဗျာအဲဒီစကားတော်လိုက်စဉ်းစားပြီးဖြေပါဖြေဖြေဖြေကဝန်ခံခဲ့တာနဲ့တော့ဖြေခဲ့တာတွေကမကိုက်ကြဘူးငါမေးမယ်ရုပ်ဟာမြဲသလားမမြဲဘူးလားရူပံနိစ္စဝါနိစ္စဝါဒီ ယုတ်တရားဟာအိဋ္ဌမြဲတယ်တရားလားအိဋ္ဌမမြဲတယ်တရားလားဆိုတော့ယုတ်ကမမြဲဘူးဆိုတာသင်ကြားတာပဲယုတ်ကဝိပဿနာမရှိနိုင်ဘူးတော့သိတဲ့ခါကာလယုတ်တွေကကျင်တဲ့ခါကာလယုံမျိုးမဟုတ်ဘူးနောက်တစ်ပြေးချင်းနဲ့ပုတ်ဆွေကြည့်ပြီးတော့အသားယုတ်တွေမရှိဘူးအကျော်ယုတ်တွေကြံကျော်ယုတ်တွေကလည်းနောက်တစ်ပြေးချင်းနဲ့ကုံတော့မရှိပဲရိုးကြံအရိုးကလည်းနောက် မြေကြီးထဲမှာဆွေးမြေ့ပြီးတော့အမောက်မုတ်နေဖြစ်ပြီးတော့ဆုံးကြတာမရှိပါဘူးအဲရှိကလူတွေကောင်ရုပ်တွေမြေကြီးထဲမှာမြေမြေမြေဓာတ်တွေဖြစ်ပြီးတော့သွားပျောက်ပြက်ကုန်အကြီးဒါတော့မမြဲဘူးဆိုတာသင်ကြားတာပေါ့မိရပါနေနဲ့လောင်မယ်ဆိုရင်တော့ချက်ချင်းပြာဖြစ်သွားတယ်အသက်ရှင်နေတဲ့ကာလမှာလည်းငငယ်ကရုပ်ကကြီးတဲ့ခါကာလကြာမရှိဘူးဒါလည်းသင်ကြားတာပဲငငယ်ကလေးတုန်းက ဟာမူသာသာတုန်းကမျိုးစိုးရွယ်တုန်းကကလေးတုန်းကရုပ်ကသူကတစ်မျိုးပဲတော်တော်လေးကြီးလာတဲ့ခါကာလကြာဘာကြောင့်လဲလဲခါလို့ပါလို့ဖြစ်တဲ့ရုပ်ကတစ်မျိုးပဲอืม10နှစ်15နှစ်ရွယ်ကြတော့လည်းတစ်မျိုးပဲ20 30အဲကြတော့တစ်မျိုးအဲ40 50ကြာရွယ်ကြတော့လည်းအဖိုးကြီးဖွားကြီးတွေဖြစ်ပြီးတော့40 50 60ကြတော့ဒီကြတော့တစ်မျိုးပဲသူက အဲ90 80ကျတော့ဒါပြီးတော့သိုးတာဝင်ရုပ်တွေမတူပါဘူးသပင်တောင်မှအစကအမဲတွေကအဖြူပြည့်ကုန်ဒီသပင်နဲ့အစတော့လည်းဒီသပင်ကပလစ်ဒီသပင်နဲ့အမဲတွေကလည်းဖြူပြည့်တော့မျိုးကြောင်းတယ်အဲဒါရှိကရုပ်တွေမဟုတ်ဒီမျိုးဖြစ်သွားမျက်နာပုံမှန်သာနာနဲ့ငယ်ငယ်တုန်းကသားရည်ပြည့်ချောညက်ဒီသက်ပြပါဗျာရွယ်ကြီးလာတဲ့အခါကျခါလာကြတော့ရုပ်ကကျုံတွားပြီးတော်တော်မကြတာပါပဲကိုကြီးဖွားကြီး ရည်ကြီးတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကြည့်ရယွန်ကြလဲကောင်းရဲ့။ဒါမှယွန်းနေတော့ဖြစ်ဘူး။ဒီနေ့ကျကိုယ်လည်းဒီလိုဖြစ်အောင်ပါ။อืมဒီလိုဖြစ်ရမှာပဲတဲ့နှလုံးသွင်းပြီးတော့ယုံမုန်းစစ်စစ်စီရတာပဲယုတ်တရားပေါ့။အဲဒါကြောင့်လောကအနေအချင်းလည်းယုတ်တယ်မမြဲဥစ္စာသိရပါတယ်။ဘေးရန်အန္တရာယ်နဲ့တွေ့ရင်ယုတ်တရားဘယ်လိုချင်းလို့ဆိုပြက်နိုင်တာကြီးတဲ့ပဲ။ဒါကြောင့်လည်းသိရပါပဲဒီသစ္စာကြီးရတော့ဝိပဿနာကျุလို့ တကယ်ဖြစ်ပြတဲ့ရုပ်တော့သူမသိပါဘူးမသိမြင်မဲ့လို့အဲ့ဒါမမြဲဘူးဆိုတာကသူကလောကနေရာသူကြားနေမမြဲဘူးလို့ပဲသူဝန်ခံပါတယ်အဲယမနာနေသံဒုက္ခဝါဒံဒုက္ခဝါဒီယံပါဏာကျေတရားဒီကအနိစ္စမြဲတာထိုမမြဲသောတရားတွေဒုက္ခမှာဆင်းရဲသောဒုက္ခမှာချမ်းသာသောအနိစ္စအဲ မမြဲတဲ့တရားဖြစ်ပြီးပြောက်ဖြစ်ပြီးပြောက်မမြဲတဲ့တရားတွေဒါတွေဒုက္ခဆင်းရဲလို့ဆိုရမလားဒုက္ခချမ်းသာလို့ဆိုရမလားကောင်းတယ်လို့ဆိုရမလားမကောင်းဘူးလို့ဆိုရမှာလို့ဆိုလိုပါတယ်ခံခက်တာပြောတာမဟုတ်ဘူးကျိုးကဒုက္ခဆိုရင်ခံခက်တယ်ဆင်းရဲဆိုရင်ခံခက်တယ်လို့ပြောအောင်တယ်ရုပ်ကတော့ခံခက်တာလည်းမရှိဘူးခံကောင်းတာလည်းမရှိပါဘူးရုပ်ဆိုတာကတော့ရုပ်ဟာရုပ်သဘောတစ်မျိုးပဲခံခက်တာကဒုက္ခဝေဒနာခေါ်တယ်ခံကောင်းတာခံလို့ကောင်းတာခံနာတဲ့သဘောကဒုက္ခဝေဒနာခေါ်တယ် အဲ့ဒါဝေဒနာပဲရုပ်မဟုတ်ဘူးသူကအဲခံရတဲ့သာဝေဒနာအဲခံရတဲ့သဘောကောင်းတဲ့သဘောကလည်းဝေဒနာဒုက္ခဝေဒနာရုပ်မဟုတ်ရုပ်မှာတော့ခံရတဲ့သဘောလည်းမရှိဘူးမခံရတဲ့သဘောလည်းမရှိဘူးရုပ်ဆိုတာကတော့ဖြစ်ပြီးပြက်သွားလို့အဲမြတ်တရားပဲမရှိဘူးအာမကိုအာကိုစရာမဟုတ်ဘူး ။ဒါကြောင့်မကောင်းတဲ့တရားပဲလို့ပြောတယ်။ကောင်းတဲ့တရားမကောင်းတဲ့တရားခွဲလိုက်တော့ဒါမကောင်းတဲ့တရားပဲ။အဲအဲဒီတော့မြဲတာနဲ့မမြဲတာဘယ်ဟာကောင်းလို့လို့မေးလို့ရှိရင်ဒါတော့ပေါ်လာတယ်။မြဲတာကောင်းတယ်လို့ပြောမှာပဲ။အသက်ရှင်တာနဲ့အသက်တူတာဘယ်ဟာကောင်းလို့မင်းအသက်ရှင်တာကောင်းတယ်လို့ပြောမှာပဲ။အဲနိရောဓနာကရုပ်တရားမပြတ်မယွင်းမဲနဲ့တီးနေတာနဲ့ ပြက်ပြီးတော့တမျိုးတည်းဖြစ်သွားတာဒါကောင်းတော့ငယ်လို့ရှိရင်မပြက်မင်းမင်းနဲ့ဒီနေတာကောင်းတယ်ပြောမှာပဲတချို့ရုပ်တရားတင်တယ်အရွယ်တွေကတင်တယ်ချို့ပုဂ္ဂိုလ်ကရုပ်တွေကျတယ်အဲရုပ်တွေ30ကျော်လောက်ကလည်းဖြုတ်ကကျဖြုတ်40ကျော်လောက်ကျတော့ကိုကျ50ကျော်ကျရင်အများကြီးကျတယ်တချို့လူတွေက50ကျော်60တရားမကြဘူးချို့ပုဂ္ဂိုလ်တွေအောင်မယ်ခါငယ်ငယ်တော့အောင်မရတယ်ဆိုတော့ရုပ်တွေမကြဘူးအဲဒါ ရုပ်တွေကြသွားတာနဲ့မကြတာနဲ့ဘယ်ဟာကောင်းတော့မင်းမကြတာကောင်းတယ်လို့ပြောကြမှာပဲအဲ့ဒါမြဲတဲ့သဘောနဲ့မမြဲတဲ့သဘောမှာကောင်းမကောင်းကွာနေပါအဲ့ဒါမမြဲတာမကောင်းဘူးမြဲတာကောင်းတယ်ဆိုတာပေါ်တယ်အဝတ်အထည်တွေဆိုတော့ညာညာစုပ်လွယ်တဲ့အဝတ်နဲ့ကြာကြာထားနေတဲ့အဝတ်ဘယ်ဟာကောင်းတော့မင်းလို့ရှိရင်ညာညာစုပ်လွယ်တဲ့အဝတ်ကမကောင်းပြောမှာပဲဒုက္ခပဲဒါကြည့်ခံတဲ့ဘုကောင်းတယ်လို့ပြောမှာအခုကလာမှာငင်ငင်ရလာတဲ့ တက်ထွန်ဆိုတာလည်းတဲခိုင်တယ်လို့ပြောတယ်ဒီသင်္ဟာနဲ့ဆိုင်ရင်သူကောင်းတယ်လို့ပြောမှလည်းတော့အဲဆေးရောင်တွေမှလည်းပဲဒီလိုပဲဆေးရောင်တွေကျွတ်ပြီးတော့ပြဲသွားလေတဲ့ဆေးရောင်နဲ့မကျွတ်မပြဲပဲနေတဲ့ဆေးရောင်အဘိုးကဘယ်ဟာကောင်းလို့ဆိုမကျွတ်မပြဲပဲနဲ့အဲကြာရှိသောဒီမြဲနေတာကောင်းတယ်လို့ပြောမှလည်းအဲဒါမြဲတာကောင်းတယ်မမြဲတာမကောင်းဘူးအဲ့ဒီသဘောကိုမေးတာက အကျဉ်တရားသည်မမြဲထိုမမြဲတဲ့တရားသည်ဒုက္ခလားဒုက္ခလားကောင်းတာလားမကောင်းတာလားလို့ဆိုလိုပါတယ်ဒါဒုက္ခမှန်ပြီอืมအဲဒုက္ခဆင်းရဲပါပဲဒုက္ခဘောဘောတော့ဒုက္ခဆင်းရဲပါပဲမကောင်းတာပါပဲကောင်းတာမဟုတ်ပါဘူးအဲလူတွေကရုပ်တွေကမြဲနေတယ်ဆိုလို့ရှိရင်တော့လူကကောင်းတယ်လို့ဆိုရမှာပေါ့မြဲနေတယ်မပြည့်ဘူးဘယ်တော့မှမပြည့်ဘူး ကောင်းတဲ့အချိန်တွေတိုင်းကြီးနေတယ်ဆိုရင်သူကကောင်းတယ်လို့ပြောတယ်အခုကဒီလိုမှမဟုတ်ပဲဆက်ကြရင်ကြောင်းတဲ့ပစ္စည်းကိုနောက်ဆုံးကြတော့သိတဲ့ခါကျအကုန်လုံးပစ္စည်းသွားတာပဲရုပ်တစ်ခုလုံးပြည့်သွားပြီဘာမှသုံးလို့မရတော့အဲဒါကြောင့်ဒုက္ခဆင်းရဲပဲတဲ့မမြဲရင်ဆင်းရဲပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေခြူတိုင်းခြူတိုင်းဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဒါလေးတွေကတော့မမြဲတာတွေမမြဲတာတွေသိတဲ့ချင်းဟောဒါတွေမကောင်းတဲ့တရားတွေပဲတို့ရင်တော့ကတော့ ဒီရုပ်တွေမြဲတည်နေတယ်အောင်းမင်းနေတယ်ငါတယောက်တည်းမြဲတည်နေတယ်အောင်းမင်းဆိုတော့မဟုတ်ဘူးသူခိုက်တာနဲ့သူအဲတခဏတော့မတည်ဘူးဓမနိခါတော့မတည်ဘူးမျက်စိဓမနိခါတော့မတည်ဘူးခဏမစက်ဖြစ်ပြီးဖြစ်ပြီးကမြဲနေတဲ့တရားတွေပဲမကောင်းတဲ့တရားတွေကြီးတယ်ပဲလို့သူကသူသဘောပေါက်လာတယ်အဲ့ဒါပြီးတော့ရေးကြည့်တယ်ဒုက္ခတွေညာမာနနေသံဒုက္ခံဝိရိနာမဓမ္မ ကာလနုဒသမနုပါတိတံဧတမမဧသောမဧသောမိအတ္တတိယပါဏခြင်းသဘောတရားတွေကမိစ္ဆာမြဲလည်းမမြဲဒုက္ခကောင်းလည်းမကောင်းမမြဲလည်းမကောင်းဝိပရိနာမဓမ္မပြောင်းလဲဖောက်ပြန်ခြင်းသဘောရှိတံထို့မမြဲသောသဘောဆင်းရဲမကောင်းသောသဘောပြောင်းလဲဖောက်ပြန်သောသဘောကိုဧတံဤအရာသည်မမငါဥစ္စာသည်ဟု နှစ်သက်ခွေရလဲကောင်းမှမလားငါဥစ္စာပဲငါဥစ္စာပဲတဲ့ဘာသိမ့်လိုက်တာကိုကောင်းမှမလားဒီကမြင်ပြီးတာနဲ့မြင်တာလေးငါဥစ္စာပဲလို့သာရနေလို့ရှိတယ်ဟိုမရှိဘူးပျောက်သွားပြီအဲဒိဋ္ဌိပုဂ္ဂိုလ်တွေကသူကမြင်ပြီးတော့အဲ့ဒီမြင်ရတာလည်းရှိနေတယ်ထင်တာကိုနောက်ထပ်ကြည့်တယ်ဒီလိုမြင်ရနောက်ထပ်ကြည့်တယ်ဒီလိုမြင်ရတာအဲ့ဒီမြင်ရတဲ့အခြင်းလေးအမြဲကြည့်နေတယ်ထင်တာမြဲကြည့်တာမဟုတ်ဘူးနောက်ထပ်မြင်တာတွေအသေးအသေးကြီးတယ်ပဲအဲလာမလူတယောက်တည်းမြင်တယ်အဲ့ဒီလို အဲမြင်ပြီးတာနဲ့မြင်တော့ခိုက်တာရှိတဲ့လူလို့ခေါ်ရတဲ့ရုပ်ကမရှိဘူးယောက်ျားချင်းမိန်းမချင်းအဲ့ဒါမရှိတော့ပျောက်သွားတယ်နောက်တစ်ခါကြည့်မြင်ပါသေးရဲ့အဲ့ဒါအသိပဲနောက်တစ်ခါကြည့်မြင်ပါသေးရဲ့အဲ့ဒါအသိပဲနောက်တရက်နေ့နေတော့လည်းဒီလူတွေ့မြင်တာပဲအဲ့ဒါအသိပဲဟောင်းမဟုတ်ဘူးအဲ့ဒါဖြစ်ပြီးပျောက်သွားတာတဲ့ဖြစ်ပြီးပျောက်သွားတာမမြဲတဲ့တရားမကောင်းတဲ့တရားပဲဒါကြောင့်အဲ့ဒီတရားကို ဧတမမငါဥစ္စာအနေနဲ့ပါရနေတော့ငါဟာငါဟာလည်းပါရနေလို့တော်ပါမလားဒါတစ်ချက်ဥပမာအားဖြင့်လူတယောက်ရွှေတွေငွေတွေစိန်တွေခိုးတာတွေကိုမြုပ်သိမ့်ထားတယ်ဆိုပါတော့အဲဓာတိပုဂ္ဂိုလ်ကဘောထုတ်ပြီးတော့ယူသွားရင်မရှိဘူးသို့တော်လည်းမြုပ်ထားတဲ့ပုဂ္ဂိုလ်ကတော့သူရှိတယ်အောင်းမိပြီးတော့ငါမှရွှေကဘလောက်ငွေကဘလောက်စိန်ကဘလောက်အဲ တဲ့ဝလက်စားကဘယ်လောက်ခဏမှမြုပ်သွားရှိရရဲ့ဆိုပြီးတော့အာယုပြုပြီးတော့သူပါရနေမှန်စင်စိတ်ကမရှိဘူးသူကရဟိုကခိုးထုတ်သွားမရှိဘူးအဲမရှိတဲ့ဥစ္စာပဲဒီလိုပါရနေတာပါသင်းပါမလားမသာသင်ဘူးလားဆိုသာသင်ဘူးလို့ပြောရမှာပဲသူရှိမှမရှိတော့ဘူးတကယ်သွားတူးကြည့်တော့ဘာမှမရှိတော့ဘူးမှာညီကြီးပဲတွဲမယ်ကြည့်တော့ဘာမရှိဘူးဘာမှသာရစရာမရှိဘူးအဲ့ဒါလိုပဲ မမြဲတဲ့တရားမြင်ပြီးကြကြောက်သွားရင်မရှိဘူးအဲ့ဒါကိုပဲအဲဘယ်သူပဲပါငါဥစ္စာပဲဆိုပြီးတော့ပါရဖို့ရပုဂ္ဂိုလ်တွေကယူလဲပါပါတယ်ပါရဖို့နှစ်တကူကောင်းမမလားဧသောဟာမတမိဧသောဤယာရီဟာငါဒီသမီးဖြစ်ဒါငါပဲဆိုပြီးမမှန်တယ်လည်းပဲထောင်တော့ကောင်းပါမလားတဲ့အဲ့ဒီရုပ်ဟာဘုဒ္ဓနာကရုပ်ဆိုပါတော့ဘုဒ္ဓနာကရုပ်ငါပဲဆိုပြီးတော့ ငါကဘသူတဲ့သားတဲ့ဘသူတဲ့မြတ်တဲ့ငါကဘယ်လိုနေရဆိုပြီးတော့အဲဒီတော့မန်ထောင်လားဖို့ရလဲသင်ပါမလားဧသောမေအတ္တဧသောဤရတဲ့မင်္ဂလာအတ္တအစိုးရတဲ့အတ္တကောင်ပဲဣတိဤတို့ဓနုပါတိတုံ ရှုခြင်းဟာဆွဲလာခြင်းဟာကာလနုဆက်လျော်ပါမလားလို့မေးဖြည့်ပြီးကြောက်တာရှင်းမှမရှိတော့ဘူးဝိပဿနာရှိတဲ့ပုဂ္ဂိုလ်ကပိုသိတယ်။အဲဒါဆိုဖြည့်ပြီးကြောက်တာမရှိဘူး။အဲဒါကို ငါဥစ္စာနေနဲ့မြစ်သက်တရားလို့လည်းမတော်ဘူးငါပဲဆိုပြီးထောင်လွှားနေဖို့လည်းမတော်ဘူးအဲဒီရုပ်ကိုမြည်ပြုပြီးတော့အဲဒီရုပ်ဟာဆိုရတဲ့ငါပဲလို့ဒါလည်းပဲဒီနေ့ဆိုလာမှုရမတော်ဘူးတဲ့နောဤတံဘောဂရမမသိပါဘူးတဲ့အဲဒီလိုဆိုလာမှုရမသိပါဘူးအဲဒီလိုဖြေတယ်အဲဒါ ဝေဒနာအိစ္ဆာဝါအိစ္ဆာဝါဒီစသဖြင့်အကုန်လုံးပဲပါလေဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးလုံးမြဲသလားမမြဲဘူးလားမမြဲတာမမြဲတဲ့တရားဒုက္ခလားဒုက္ခလားဒုက္ခပဲလို့ဆိုရင်အဲဒီမမြဲတဲ့တရားဒုက္ခတရားကြောင်းလဲဖောက်ပြန်သွားတဲ့တရားကိုငါဥစ္စာအနေနဲ့ပါရဘူးရလဲတော်ပါမလားငါပဲဆိုပြီးမှထောင်လွှားနေဘူးရလဲတော်ပါမလားငါဤအတ္တကောင်ဆိုရတဲ့အတ္တပဲ ဆိုပြီးတဲ့အတိုင်းပြီးနိုင်တယ်ငါပဲအဆူရအတ္တပဲဒီလိုဆောလမတော်ပါမလားလို့ဆိုပြီးတာမေးနော်ဤကဘောဘောတော့မတော်ဘူးခင်ဗျာလို့ခင်ဗျာဒီပြင်ဖြေရမယူဆိုတော့ဒီတိုင်းမှဖြေရတယ်ဒါကယောဂီပုဂ္ဂိုလ်တွေနဲ့အများကြီးဆိုင်ပါတယ်ဝိပဿနာရှိတဲ့ခါကလာယုတ်ဖြစ်ဖြစ်အနာဖြစ်ဖြစ်ဒေနာပြင်းသင်္ခါရဝိညာဉ်ဖြစ်ဖြစ်ဟောရပေါ်တယ်ရှုဒုက္ခိုက်တာနဲ့ဒီပြောက်ပြောက်ဆိုတာတွေရတာမမြဲတဲ့တရားတွေသင်ကြားမမြဲတော့တာ ချမ်းသာမဟုတ်ဘူးအာကိုစရာနှိမ့်သက်စရာပါရစရာမဟုတ်ဘူးဆင်းရဲတွေမကောင်းတာတွေပဲအာမကိုလို့တဲ့တရားတွေပဲအချင်းလူသူကပြတ်တတ်တဲ့တရားတွေအဲဒါဒုက္ခတွေပဲပြီးတော့ပြောင်းလဲဖောက်ပြန်နေတဲ့တရားတွေအဲဒီတရားတွေကိုယ်ပိုင်အနေနဲ့ဘာယာနှစ်သက်နေဖို့လည်းမတော်ဘူးဒါရိုက်တဲ့တရားအဲအဲဒီတရားတွေကိုပဲပုဂ္ဂိုလ်တ attva ငါပဲလို့ထင်ပြီးတော့မာမနာထောင်တော့ဘူးလည်းမတော်ဘူး အစိုးရရဲ့အတ္တကောင်ပဲလို့ဘယ်လိုလဲဆွဲလမ်းလို့ရမတော်ဘူးဆိုတဲ့အဖြေကိုဖြေပါတယ်